ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးပေါ်တွင်နှစ်ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတမာဒိဋ္ဌိ၅မျိုးအမှတ်၄တရားတော်ကောင်းပြီဒါဖြင့်ခန္ဓာကိုမမြင်ဖြစ်ပျက်ကိုယ်သာမြင်သောကြောင့်ခန္ဓာကိုစွန့်တယ်ဆိုတဲ့အဓိပ္ပာယ်မနေ့ကပြောခဲ့ဟုတ်ပါဘူး၎င်းဝကနာသမာဓိဋ္ဌိသည် ဖြစ်ပြကုန်မြင်နေတဲ့တွေ့မမြင်လို့ရှိရင်ပြိဿသမုပ္ပါနောက်ကဆဲရမှာတွေလဲဆက်သေးရလားမဆက်ပါဘူးဗျာအဲ့ဒီမဆက်တာထောက်လိုက်လို့ရှိရင်လေတဏှာဥပါဒံကံကိုလဲစွတ်မိသားကြမှန်ပါဘူးဒါကြောင့်ပဒနာသမာဓိဋ္ဌိသည်နှစ်ကိစ္စကိုကောင်းကောင်းရွတ်ဆောင်တယ်လို့မှတ်ပါမှန်ပါဘူးရှင်ဘိင်ကဖြစ်ပြကမြင်သောကြောင့်ခန္ဓာစွန့်မှန်ပါဘူးနောက်ပိုင်းကပရိစ္ဆသမုပ္ပါကိုဥပဒနာသမာဓိဋ္ဌိကဖြတ်လိုက်တော့ကြောင့်တဏှာဥပါဒံကံတွေလဲစွန့်မှန်ပါဘူး ဒါဖြင့်ဒကာရမတို့ဝိပဿနာသမာဓိဋ္ဌိသည်အလွန်ကြီးစုများတဲ့သမာဓိဋ္ဌိပဲလို့ဆိုလို့ရှိရင်မလွယ်ဘူးပေါ့လွယ်ပါဘူးတေတေချာချာဥပဒနာသမာဓိဋ္ဌိသည်ရေးကြည့်တယ်ဆိုတာသာသနာ့ရမပေါ်လာလို့အထူးတလဲရေးကြည့်တယ်လို့မှတ်ကြစမ်းပါဘယ်ချိန်ပေါ်ပါလိမ့်သာသနာ့ရမပေါ်တယ်လို့မှတ်ထားကြပါ ကောင်းပြီဒါဖြင့်ဥပဒနာသမာဓိဋ္ဌိကဖြင့်ခီးပေါက်ပြီမက်သမာဓိဋ္ဌိကြတော့မနေ့ကဘယ်လိုပြောခဲ့သတုံးဆိုတော့ဥပဒနာပြီးမက်ဆိုင်တဲ့ခါကြလို့ရှင်းဖြင့်သူကလည်းအတူတူပဲတဲ့ခန္ဓာလည်းသူမမြင်တော့ဘူးမမြင်တော့ကြောင့်ခန္ဓာလည်းစွန့်ပြီးတတ်ကြမှန်ပါဘူးခန္ဓာချုပ်ငိမ့်တာကိုမြင်တော့ကြောင့်လည်းနိဗ္ဗာန်ကိုသူမြင်တယ်လို့ဆိုရလဲအမှန်ဖြစ်တယ်မှန်ပါဘူးနောက်ကဒိဋ္ဌိဝိသိကိစ္စာရိဟုသော ကိလေသာတွေကိုလည်းသေးသေးချာချာဖြတ်နိုင်သောကြောင့်အော်မက်ကတော့သုံးကိစ္စရွက်ဆောင်တယ်လို့မှတ်ထားကြပါမက်ကဘယ်နှကိစ္စမက်ကသုံးကိစ္စရွက်ဆောင်သည်ဥပဒနာကနှစ်ကိစ္စရွက်ဆောင်သည်လို့မှတ်ထားပါနော်အဲ့ဒါဓမ္မတို့တို့တွေကလည်းဆိုလို့ရှိရင်ဖြင့်ဥပဒနာသမာဓိရှိသေးသလား မတ္တမာဒိဋ္ဌိရောက်ပလားလို့ဆိုတဲ့ဥစ္စာအလုံးလုံးနေတဲ့ပုံကိုယ်တွေမှာတော့ခြားခြားနာနာသိလိမ့်မယ်နော်မှန်ပါပါတို့ကဥပကနာတမာဒိဋ္ဌိတွေရှိနေလို့ရှိရင်သုလသောတာပန်လို့မှတ်လိုက်မတ္တမာဒိဋ္ဌိရောက်လို့ရှိရင်ဖြင့်မဟာသောတာပန်လို့မှတ်လိုက်ရှင်းပြီနော်ရှင်းပါပြီဝိပဿနာသမာဓိဋ္ဌိရင်တော့မတ္တမာဒိဋ္ဌိရောက်ရင် ဒါပြန်ဒကာဓမ္မတို့ဥပဒနာသမာဓိဋ္ဌိကဘာကိုစွန့်တယ်လဲခန္ဓာခန္ဓာကိုစွန့်တယ်အဲသူကနိဗ္ဗာန်မမြင်ဘူးနိဗ္ဗာန်မမြင်ဘူးထိုကဲ့သို့နိဗ္ဗာန်မမြင်တဲ့အတွက်ဩခန္ဓာလဲစွန့်တဏှာလဲစွန့်နိဗ္ဗာန်မမြင်ဘဲနဲ့စွန့်ရသည်ဖြစ်လေသောကြောင့်နိဗ္ဗာန်ဒီဥသောဆွဲကင်ရမရသောကြောင့်တဏှာကိုစွန့်တယ်ဆို냐ဆိုအမြင့်မပြတ်ဘူးမှန်ပါပါ ဘာကြောင့်တုံးလို့မဲလို့ရှိရင်ဖြင့်နိဗ္ဗာန်တည်းဟူသောတရားကိုဆွဲကင်ရကောင်းကောင်းမရသေးလို့မှန်ပါပါဗျာရှင်းပြီနော်နိဗ္ဗာန်ဒီဝတရားကိုဥပဒနာညာကဆွဲကင်လို့ကောင်းကောင်းရပါလားမရပါဘူးအဲ့ဒီကဲတော့မရသေးတဲ့အတွက်ဘုန်းကြီးတို့ဓမ္မတွေ၌ကိလေသာကိုဖြတ်တဲ့နေရာမှာအမြင့်တွေကမပြတ်ဘူးဆိုတဲ့ဥစ္စာမှတ်ထားပါမှန်ပါပါ မတ္တမရိတိကတော့နိဗ္ဗာန်ကိုဆွဲကင်စွာရင်ဆွဲကင်ရရတဲ့အတွေ့ခန္ဓာလည်းစွန့်နိဗ္ဗာန်လည်းဆွဲကင်ရကိုသူအဆွဲကင်တယ်ဆိုတော့အာယုံပြုတာပါပဲမှန်ပါပါဒီကဲ့သို့အာယုံပြုနိုင်သောကြောင့်နိဗ္ဗာန်ဒီလိုတရားကိုဆွဲကင်ပြီးဒီကာလမှာကိလေသာကိုဖျားသည် ဖြစ်သေးသောကြောင့်ဒိဋ္ဌိဝိဇ္ဇာကိလေသာအမြင့်နဲ့ကွာပြတ်တယ်လို့ဥက္ကမောင်တို့ဥပအောင်တို့မှတ်ဖို့ပေါ့မှန်ပါပါ ကောင်းပြီဒါဖြင့်ဃာရမတို့မရပြီဖိုးဆိုတာဒီအကာလီကောလို့မှတ်လိုက်တာပေါ့အကာလီကောခါမနေကျုပ်ပြီဘာဖြစ်တော့မရပြီဖိုးရပါလို့ဤတောင်းတာပေါ့မလိုပါဘူးမှန်ပါဘူးလိုသေးလားမလိုပါဘူးမပြီးဖိုးလာတာပဲမှန်ပါဘူးဘာကြောင့်တော့မဲတဲ့ခါကျလို့ရှိရင်အနန္တပစ္စည်းချမ်းမရှိမွေးခြေစပြုတယ်ဆိုတော့မပြီးဖိုးလာတာပဲပထမပစ္စည်းနဲ့ကြိုက်ကြည့်လဲမနှံရှင်းပြီးဒီကလာနေတော့တယ်လို့ဥပါတော့မှတ်ရလိမ့်မယ်မှန်ပါပါဘုရား မိုက်ချုပ်သွားတယ်နေရာမလို့လားဟုတ်ပါဘူးဟာရယဝတ္ထုကောင်မှာဖိုပဲလာမယ်ဆိုတာဒကာရမတွေသိထားပါကောင်းပြီဒါဖြင့်ဒီထဲမှာအလုသမားတွေလည်းအများကြီးပါကြတယ်အလုပလုပိစိကလာနေကြတယ်လည်းအများကြီးပါကြပါတယ်အဲ့တော့ကိုယ့်အကိုဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေရောက်အောင်တော့ဖြင့်လှုပ်လဲလှုပ်ထားကြပါဒီနေ့ပြောမယ့်အဓိပ္ပာယ်ဒီဖိုးဝင်ကြတာကိုနောက်ဆုံးမိမှပြောမယ် တို့သည်သောတာပန်တည်မလားမတည်ဘူးလားတည်ခဲ့တော့သောတာပန်အမြင်ကိုရှင်းအောင်ပြောမယ်ဒါကိုယ့်အကိုကဲခတ်ပေါ့ဗျာဘုန်းကြီးကတော့ဖြင့်ဩဒီဓမ္မတွေအပယ်လေးပါးသေးသေးရှားရှားတကားပိတ်တဲ့အမြင်ဟာဒီအမြင်လို့ပြောပြအပယ်လေးကတော့မပိတ်သေးတဲ့အမြင်ကတစ်မျိုးအပယ်လေးပါးတကားပိတ်တဲ့အမြင်ကတစ်မျိုးဥပအောင်လို့နှမျိုးပေါ့ဗျာကောင်းပြီဒါဖြင့်ဓမ္မတို့ဒါပဲမလာတော့လို့မေးတဲ့ခါကျတော့မှ အရေးတကြီးမှတ်ရလိမ့်မယ်နော်မှန်ပါဘူးမူလပဏာတပါဠိတော်မူလပဏာတပါဠိတော်ဆိုတော့ဘုရားခင်ကိုရမေကြီးပါဠိတော်လို့ဆိုတော့ဒကာဓမ္မတွေကမှိုက်တယ်။အော်ကိုယ်တိုင်ပြောတာပါလား။ရှင်းမလားရှင်းပါပါပါဠိတော်ဆိုတာဘာပါလဲကိုယ်တိုင်ပြောတာသူများစီကကြားတာကိုထောက်ခံချက်ပေးတာမဟုတ်ပါဘူး။ကိုယ်ကိုယ်တိုင်ဘုရားခင်ကိုရမေကြီးကိုကဖွင့်ရပြီးပြောတာလို့ဥက္ကမောင်တို့မှားလိမ့်မယ်။မှန်ပါပါ ဒါပြန်သောတာပန်တည်ပြီးသောပုဂ္ဂိုလ်အမြင်ကိုဘုရားခင်ကိုရမကြီးကိုသစ္စကပရပိုက်ကမေးလို့ဘုရားခင်ကိုရမကြီးကသောတာပန်အမြင်ဆိုတာဒါပဲဟဲ့လို့သေးသေးချာချာကိုရောကြီးကနှုတ်ဖွင့်ပြီးပြောတာကိုဒကာဓမ္မတွေကြားရမှာမရောက်သေးတဲ့ပုဂ္ဂိုလ်အဒီမြင်ရောက်ဟုတ်ပါရောက်ပြီးသားပုဂ္ဂိုလ်များကတော့စိတ်ချတော့ပဲလေးပါးတကားပိတ်ပြီးသံဃာခရီးမှာဖြင့် ဒုက္ခကသိန်းဟာကုံကလောက်ရှိပြီလို့ဆိုကြပါစို့မှန်ပါဗျာဒါရင်ဒါဖြင့်သစ္စကပြပိုက်ကိုဘုရားသခင်ကိုရမကြီးကသစ္စကပြပိုက်နဲ့ဘုရားခင်ကိုရမကြီးအမေဖြစ်လုတ်တယ်ဆိုတာတော့အဲ့ဒါရှေ့ပိုင်းကအသာထားပါတော့နောက်တော့သစ္စကပြပိုက်ရှုံးပါတယ်အမေဖြစ်လုတ်တဲ့နေရာမှာသစ္စကပြပိုက်ရှုံးရှုံးတော့သူကမေးရပါမှမရှိတော့သူ့ကိုကဘုရားသခင်ကိုရမကြီးက လက္ခဏာတွေသုံးပါးတွေဟောဟောပြန်မှလည်းသူကကျွတ်ထိုက်တဲ့ပုဂ္ဂိုလ်ကမဟုတ်လို့မကျွတ်ပါဘူးမှန်ပါဘူးမကျွတ်ပါဘူးဘုရားဟောတိုင်းလည်းကျွတ်တယ်လို့ခင်ဗျားတို့မယူကြနဲ့နော်သစ္စကပရပိုက်သေချာလက္ခဏာတွေသုံးပါးဟောတာပဲဟောကဟောညာဆိုလည်းကျွတ်ပါရလားကျွတ်ပါဘူးဝါဒနာပါရင်ပဲဝါဒနာပါရင်ပဲကျေးဇူးများတယ်လို့မှတ်ထားကြပါဒါနဲ့မေးစရာသူကုံသုံးကုံတဲ့ခါကျတော့မှသူညံထဲမှာပေါ်လာတာသူဘယ်လိုမေးလိုက်တဲ့ဆိုတော့ရှင်ဗျာတဲ့ ဒိဋ္ဌိ6ယောက်သာသနာတော့ရှိတယ်အဲ့ဒီဒိဋ္ဌိ6ယောက်သာသနာမှာတော့ဖြင့်သူတို့တပည့်တွေဟာအဲမဂ္ဂလိရှိယဂောတလာရှိသွားလိုက်ပုရဏရှိသွားလိုက်တပည့်တွေဟာတောင်ပြောင်းမြောက်ပြောင်းပြောင်းမြင်လို့ပြောင်းပြီးရှုပ်ပွေနေတာပဲဖေဟာမမြဲဘူးပေါ့ဗျာမှန်ပါဘူးဒိဋ္ဌိဆရာကြီးတွေကအမျိုးမျိုးဖုံဖုံတရားဓမ္မတွေဟောညညာဆိုတဲ့တပည့်တွေကမြဲလားမြဲပါဘူးဘုရားရှိရောက်သွားဒီဆရာကြီးရောက်သွားအယူမမြဲလို့ရောက်သွားတာလို့မှိုက်တယ်မှန်ပါပါ ဘယ်လိုကြောင့်ပါလဲအယူမမြဲလို့ရောက်သွားတာလို့ဘုန်းကြီးတွေဓမ္မတွေမှတ်ထားလိုက်တယ်ရှင်းတယ်သူကအဲ့ဒါတွေမြင်နောက်ပြောဘုရားသာသနာတော်မှာဥက္ကမောင်ကြည့်ပြန်တယ်နော်မှန်ပါဘုရားသာသနာတော်မှာကြည့်လိုက်တော့ဘုရားဣတိပိသားတွေသောတာပန်တိပိသားပုဂ္ဂိုလ်တွေဟာဘယ်သာသနာမှမဂ္ဂလိစီလည်းမသွားကောတာလစီလည်းပုရဏစီလည်းမသွားသိဉ္စီစီလည်းမသွား ဒီမှာပဲမြဲမြဲရွှေသေးကြီးကြိုးစားအထုတ်ပြီးဒီကလာဒီမှာပဲနေကြရတာဘယ်မှပြောင်းရင်းရွှေခြင်းမရှိဘူးအဲ့ဒါဒီသစ္စာပရပိုက်ကမြင်းမြန်းတယ်မြင်းတော့ဘုရားသခင်ကိုရမေကြီးတော့ရှောင်းပါပဲလို့သူစိတ်ထဲပေါ်လာတယ်ရှင်ပြတပါတော့သာသနာတော်မှတပည့်တွေကတော့ဖြင့်ပြဟူပြောင်းထီပြောင်းတဲ့အယူဝါဒမမြဲကြဘူးအရှင်ဘုရားသာသနာတော်ကတပည့်တွေကတော့ဖြင့်အရှင်ဘုရားသာသနာမှတပါဘယ်မှမရှိဘူးအဲ့ဒါဘယ်ဘောလဲ ဥက္ကမမေးပြီနော်မှန်ပါပါအဲ့ဒါယောဂတွေလေးစားစွာနဲ့မှတ်စမ်းပါလေးစားစွာနဲ့မှတ်စမ်းပါငါဗျာကာရဏတော်မှာရှိတဲ့တပည့်တွေကတော့အမြင်မှန်ရသွားတယ်ကွာဒါကြောင့်အမြင်မှန်ကိုသူတော်ပြောတဲ့ညာနဲ့ပါဇက်ပြောနဲ့မြင်တာမဟုတ်ဘူးကိုယ်တိုင်မြင်ရသွားလို့မပြောင်းရဘူးခေမှန်ပါတဘောကြလားကြပါဗျာသူတော်ပြောတဲ့ညာနဲ့တရားနာပြီးမြင်တဲ့အမြင်မဟုတ်ဘူးကွာဟုတ်ပါ ကိုယ်တိုင်မြင်တဲ့အမြင်ရသွားလို့သူမပြောင်းဘူးအဲ့ဒါမပြောင်းတဲ့အကြောင်းဣတ္တဝရခောအကိဝဒနာသတုသာသနာကရောဩဝါဒကရောတိဏဝိသိကိသောဝိတကတံကတောဝေတရိဇပါတော်အပရပိစ္ယောသတုသာသနေဝိဟရတိဒါကိုရမေကြီးကသစ္စကပရပိုက်ကိုသေချာဟောလိုက်မှန်ပါဒါသောတာပန်တိပိဒပုဂ္ဂိုလ်ဤအမြင်ကိုအကျေပြောမလို့လို့ဒကာဓမ္မတွေမှတ်ပြီတော့မှန်ပါ သောတာပန်တိဝိဒပုဂ္ဂိုလ်ဤအမြင့်မှန်ကိုပြမယ်မှန်ပါသောတာပန်တိဝိဒပုဂ္ဂိုလ်ကတော့ဘုရားသခင်ကိုယ်ငယ်ကြီးကခေါ်တယ်ရုပ်တင်နန္ဒရာကုံဖြစ်ပြီးပြတ်တဲ့သဘောကြီးပဲအဲ့ဒီဖြစ်ပြီးပြတ်တဲ့သဘောကြီးပဲဆိုတော့သူတို့ကလည်းဖြစ်ပြီးပြတ်တဲ့သဘောပဲမရရအောင်ရှားပြီးဒီကလည်းကြည့်ကြတယ်နော်မှန်ပါဒါဒီတိုင်းပဲကြည်လဲကြည်အင်းအားလည်းအထုတ်ဒီလိုမြန်သွားတယ် ဒီလိုမြင်သွားတဲ့အခါကျတော့သူတို့စိတ်ထဲမှာနောက်အမြင်ကဘယ်လိုဖြစ်လာတော့ဟောပထမဖြစ်ပျက်တယ်မြင်လိုက်တယ်ဖြစ်ပျက်တယ်မြင်ပြီးဒီကလာဖြစ်ပျက်ဘယ်လောက်ရမလဲဆိုလို့ဖြစ်ပျက်ပဲသူတို့ကြည့်တယ်ကြည့်တဲ့အခါကျလို့ရှင်သူတို့စိတ်ထဲဘယ်လိုပေါ်လာတော့ဆိုတော့ဩပုဂ္ဂိုလ်ရဲ့လို့တ attva ရဲ့လို့ကိုယ်ခန္ဓာကြည့်လိုက်ကြည့်လိုက်အာထုတ်နေတဲ့အခါမှာသူများခန္ဓာကြည့်လိုက်ကြည့်လိုက်ပုဂ္ဂိုလ်တ attva ကိုရှာမတွေ့ဘဲနဲ့ ပုဂ္ဂိုလ်တ attva လုံးဝမရှိဘူးဆိုတဲ့ဒိဏဝိသိကိစ္စလွန်ပြေးသောဝိသိကိစ္စရှိသွားတယ်ကုခပြီးသောပုဂ္ဂိုလ်တ attva မရှိဘူးဆိုတဲ့သဘောဟာသူ့စိတ်ထဲဆုံးဖြတ်ချက်ချတာမှန်ပါတပည့်ကြတရားတွေကြည့်လိုက်တဲ့အခါကျတော့အဖြစ်နဲ့ပြက်ဖက်တွေ့မှန်ပါပုဂ္ဂိုလ်တ attva ဖြင့်ရှားလို့ကိုမတွေ့ဘူးမှန်ပါအဲ့ဒီအမြင်မှန်ရှိဥစွာစရတယ်ကွာမှန်ပါ ဒကာဓမ္မတို့ကသောတာပန်အမြင်မှန်နော်သောတာပန်တည်ပြီးတဲ့ပုဂ္ဂိုလ်ကြီးအမြင်မှန်တော့မှတ်စမ်းပါသောတာပန်တည်ပြီးတဲ့ပုဂ္ဂိုလ်ကြီးမှန်ကကိုယ်ခန္ဓာစိုက်ကြည့်လိုက်ကြည့်လိုက်ထိုကဲ့သို့လောက်ခွန်ကိုဝင်ပြီးစိုက်ကြည့်လိုက်တဲ့အခါကျလို့ရှင်းဖြင့်ပုဂ္ဂိုလ်လည်းမရှိဘူးတတ္တဝါလည်းမရှိဘူးဓမ္မတစ်ခုဖြစ်ပြီးဓမ္မတစ်ခုပြတ်တယ်နောက်ဓမ္မတစ်ခုဖြစ်ပြီးနောက်ဓမ္မတစ်ခုပြတ်တယ်ဒါတွေပဲတွေ့ပြီးဒီကလာနေတော့ကြောင်းတဲ့သူ့မှာ ပုဂ္ဂိုလ်တ attva လုံးဝမရှိဘူးပုဂ္ဂိုလ်တ attva ရှိတယ်ဆိုတဲ့တန်တရားအကုန်ပြုတ်ထွက်သွားတယ်မှန်ပါပုဂ္ဂိုလ်တ attva ရှိသေးသလားမရှိသေးသလားဆိုတဲ့တန်တရားသူ့မှာလွန်မြောက်သွားတယ်မှန်ပါရှင်းမလားရှင်းပါပါဒါတော့ဗာမြင်နော်မှန်ပါပါခန္ဓာကိုယ်ကြည့်လိုက်တဲ့အခါကျတော့ဖြစ်တယ်နဲ့ဖြစ်တာပဲဓမ္မလေးတွေတွေးပြီးကြတော့ဩပုဂ္ဂိုလ်တ attva ဆိုတော့လုံးဝမရှိတာပါလားဒိဋ္ဌဝိသိကိစ္စပုဂ္ဂိုလ်မရှိတ attva မရှိဟုယုံမှားခြင်းကိုကုခတ်သွားတယ် အဲ့ဒါကြောင့်လေဒီသာသနာတော်မှာနေတဲ့ပုဂ္ဂိုလ်ဟာဘယ်သာသနာမှမရွှေ့ဘူးဒီလိုမြင်နေလို့မရွှေ့ဘူးပုဂ္ဂိုလ်တ attva ခန္ဓာထဲမှာရှားလို့ကမတွေ့ဘူးဒါကဓမ္မတွေလည်းထူးထူးလည်းလည်းမှအလုတ်ခွင်ကိုဆိုတာပါအိမ်ငါရောက်လို့အလုံးမဝင်တဲ့အချိန်ကျတော့ဒါငါသားပဲငါသမီးပဲငါမိပဲငါမြေပဲဒါမှရှိပါတယ်ကိစ္စမရှိပါဘူးရှိရမှာပဲမှန်ပါသားတွေလုံးငိုရံငိုးစီသမီးတွေလုံးငိုရံငိုးစီ သောတာပန်ငိုတယ်ဆိုတဲ့ဥစ္စာအထူးဆန်းမဟုတ်ပါဘူးငိုရတဲ့တရားမှသူမပယ်ရသေးငိုသေးတာပေါ့ငိုရတာဒေါသကိုဒေါသမှသူမှမပယ်ရသေးပဲကိုအဲ့ဒါဖြင့်သို့တော့သောတာပန်တဲ့မြင်ကတော့တရားနဲ့ခန္ဓာကိုယ်စိုက်လိုက်လို့ရှိရင်ဥက္ကမောရေပုဂ္ဂိုလ်တ attva အော်အဟုတ်မရှိတာပါလားလို့သူညာနဲ့မှရှင်းနေတယ်မှန်ပါဗျာအလုံးလုံးတဲ့အခါမှာပုဂ္ဂိုလ်သတ္တဝါကဟုတ်မရှိဘူးဆိုတာရှင်းဟုတ်မရှိဘူးဆိုတာသူညာနဲ့မှရှင်းပါရှင်းပါအဲ့ဒီညာရလို့ရှင်းဒကာဓမ္မတို့ ဘ누구ကသိန်းတရားပင်မယ်ခရိယန်ကဆွဲဆွဲမာမေရင်ကဆွဲဆွဲဟိန္ဒူကဆွဲဆွဲဆွဲကျင်တာကဆွဲမရတော့ဘူးမှန်ပါဗျာနမောလို့ဒါလေးမှမရသေးလို့ရှိရင်ဒကာဓမ္မတို့ငေါ်လို့ဘာသာပြောင်းသွားတယ်လေရှိလိမ့်မှန်ပါဗျာတန်ရုပ်ရှင်သမှုတရားကြောင့်ပြောင်းသွားတာကိုရှိပါဗျာအဲ့ဒါဒီဒကာဓမ္မတို့ခဏကဒိဋ္ဌိနဲ့ဝိသိကိစ္စမပယ်နိုင်သေးလို့ပြောင်းသွားတာမှန်ပါဗျာ ဒါကြောင့်တဘာသောသာသနာမှာနေတဲ့ပုဂ္ဂိုလ်ကဟိုပြောင်းလိုက်ဒီပြောင်းလိုက်ဆိုတော့ရိပ်မိကြဘူးရိပ်မိပါဘူးအဲတန်လျာဝိဇိကိစ္စကမပယ်ရသေးတော့ဆုံးဖြတ်ချက်ကမကြသေးတဲ့အတွက်ပြောင်းသွားသည်လို့သေချာမှတ်ပါမှန်ပါပါရှင်းမလားရှင်းပါဒါပြန်ဘုန်းကြီးတို့ဓမ္မတွေအရေးကြီးပြောရမယ်စကားအချိန်ရောက်လာတယ်လို့ဥပအောင်ဆိုကြဆိုတယ်မှန်ပါဗျာဘယ်လိုကြောင့်လဲဆိုတော့အခုဘုရားတကကြောင့်ကရဲ့သားတွေသမီးတွေဘုရားဘာသာအစစ်တေးသားတွေသမီးတွေမိတွေမြစ်တွေ ဧကံဖြစ်ကြညာတော့လေဩတို့တော့ဖြင့်ဒီဘုရားစိတ်အေးရပြီလို့ဘယ်မှပြောင်းစရာရွှေ့စရာမရှိဘူးလို့ဒီလိုမြူလိုက်ပါနဲ့ဝန်းနေမှာဒီဝိသိကိစ္စလေးရှိနေသေးလို့ရှိရင်ဖြင့်မဲ့နဲ့မပယ်သေးလို့ခဏအဖြစ်နဲ့ပြတ်မှတပါဘာမှမရှိဘူးဆိုတော့ဆုံးပြတ်ချက်မှမကြသေးရင်အယူတိုင်းကိုပြောင်းသွားလိမ့်မယ်လို့မှတ်ပါမှန်ပါပါ သဘောကျလားအယူရင်ဘယ်ယူကလာလာငွေနဲ့ဖြောင်းဖြောင်းပန်းရုံးစင်နဲ့ဖြောင်းဖြောင်းပြောင်းနေဦးမယ်ဆိုတာသေချာမှတ်ပါမှန်ပါဗျာမဲရွှေတော်တော်ရေးကြည့်နော်ပြီးပါပြီ။ဒါပြန်အယူပြောင်းခြင်းအကြောင်းဒီဝိသိကိစ္စမကုံလို့ပြောင်းတာပဲ။မှန်ပါဗျာ။ဝိသိကိစ္စမပယ်နိုင်သေးတဲ့အတွက်ပြောင်းတာပဲ။မှန်ပါဗျာ။ကမောင်ရဒါရေးကြည့်လို့ဒီနေ့စိတ်ပြောနေတယ်နော်။မှန်ပါဗျာ။ဘုရားဓမ္မတို့ အယူမပြောင်းတဲ့အဖြစ်ကကိုယ်တိုင်အမြင်မှန်ရထားမှာနော်မှန်ပါဗျာခန္ဓာကိုယ်ထဲမှာရှော့ပြီးဒီကရကြည့်လိုက်တဲ့အချိန်မှာပရိစ္ဆေသမုပ္ပါဓမ္မတွေအကြောင်းတိုက်ဆိုင်လို့ပေါ်လာတဲ့ကြည့်လိုက်တဲ့အခါဘယ်နော်ပုဂ္ဂိုလ်လည်းမရှိဘူးတ attva လည်းမရှိဘူးယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးဓမ္မသဘောတိုင်းဖြစ်ပြီးဓမ္မသဘောတိုင်းပြည့်နေတာပဲဓမ္မဖြစ်ဓမ္မပြည့်ပဲရှိတယ်ဒီလိုသိပြီးဒီကရနေတဲ့ပုဂ္ဂိုလ်ကတော့ဓမ္မဖြစ်ပြီးဓမ္မဖြစ်တာသာ ဓမ္မဖြစ်ပြီးဓမ္မပြတ်တာသာရှိတယ်လို့ဆုံးဖြတ်ချက်ကြနေတဲ့ပုဂ္ဂိုလ်များဟာဝိရိကိစ္စလွန်မြောက်သွားသောကြောင့်ဘာဝိရိကိစ္စခန္ဓာကိုယ်တော့မရှိသောကြောင့်ဘယ်ယူဝါဒမှာပြောင်းလို့လွှဲလို့သွားလိုက်မယ်ဆိုတာမရှိတော့ဘူးမှန်ပါပါဗျာနမေလို့ရှိရင်ဒီဘုရားကြောင့်လားဘုရားတကကြီးနောက်ဘုရားကြလို့ရှိရင် ခရိယမဟာမေတင်မှန်ပါပါဖြစ်အောင်ဖြစ်အောင်သဘောကျဒါဖြင့်ဒကာရမတို့ဒီလိုဆိုလို့ရှိရင် ကျွတ်တော့ဟာအပယ်လေးပါပဲစိတ်ချရတော့မလို့ချပါဗျာဒိဋ္ဌိဝိသိကိစ္စရှိနေသေးတယ်လို့ဥက္ကမောင်ဆိုလိုက်မဆိုလိုက်ချပါဗျာကောင်းမိတာဖြင့်ဒကာရမတို့ဒီရှင်နေဆိုင်အောင်လှုပ်ထားကြဇမ်းပါဆိုတာဘုန်းကြီးကတိုက်တွန်းတယ်မှန်ပါဗျာခန္ဓာကိုယ်ကြည့်လိုက်တဲ့အခါကျတော့ဒီတိုင်းခမရတို့ချင်းမိမမိဘရင်ကြီးယောက်ျားယောက်ျားချင်းရှိသားရသမီးတွေရှိဒီကြည့်တာကိုဘုန်းကြီးတော့မဆိုလိုပါဘူးအလောက်ခွင်ဝင်တဲ့အချိန်မှာဟိုသေးသေးချာချာကြည့်ခန္ဓာကိုယ်ထဲမှာ ခုပေါ်လာတဲ့စိတ်ကလေးရှိလိုက်။အော်အခုဖြစ်ပြီးခုပြတ်သွားတာဘယ်နှုံးယောက်ျားလားမိန်းမလားငါလားသူလားလို့ဝေဖန်ရှိလိုက်တာပေါ့နော်။ဝေဖန်ရှိလိုက်တဲ့အခါကျတော့ဖြစ်တယ်နဲ့ပြတ်တာပဲတွေ့မှာပါပဲ။မှန်ပါပါ။တခြားဘာတွေ့ရရှိဘာမှတွေ့ရမရှိပါဘူး။ဘာမှတွေ့ရမရှိဘူးဖြစ်တယ်နဲ့ပြတ်တာပဲတွေ့မယ်ဆိုတော့အော်ပုဂ္ဂိုလ်တ attva ဆိုတော့လုံးဝမရှိတဲ့သဘောပါလားလို့ကိုဉဏ်နဲ့ရှင်းသွားလို့ရှင်အဲ့ဒါသောတာပန်အမြင်လို့မှတ်ပါ။မှန်ပါပါ။ ဂျိုးပေါက်လာနိုင်မှလည်းတော့မောင်းမယ်ဒါအမြင်မှန်ရတာပဲလို့ဆုံးဖြတ်ရချာမှန်ပါဗျာဂျိုးတော့ပေါက်တာအမြင်မှန်မယ်လို့မှတ်ပါမှန်ပါဗျာသဘောပါကြမှန်ပါဗျာဒါပြန်အမြင်မှန်ဆိုတာကအလုတ်ကောင်ဝင်လိုက်လို့ရှင်းဖြင့်ဓမ္မဖြစ်ဓမ္မပြတ်တာဒါမြန်ပြီးပုဂ္ဂိုလ်တ attva ရှာမတွေ့တဲ့အမြင်မျိုးမြင်ခဲ့လို့ရှင်ဝိသိကိစ္စလွန်မြောက်တဲ့အမြင်ဖြစ်လေသောကြောင့်ဝါဝိသိကိစ္စမရှိတဲ့အမြင်ဖြစ်လေသောကြောင့်ဒီဘုရားသာသနာမှတပါဘယ်သာသနာမှမပြောင်းတော့ဘူး မှန်ပါပါဒီကြမှာစိတ်ချရတယ်ဥပါဘူးမှန်ပါပါနမရင်စိတ်မချရသေးဘူးမချပါဘူးဒါဘုရားသခင်ကိုရမေကြီးကိုသစ္စကပြပိုက်ကမဲလို့သောတာပန်အမြင်ကိုသေသေးချာချာဖြေနေတာလို့မှတ်သမှာမှန်ပါဗျာကောင်းပြီတဲ့ဓမ္မလေးကြည့်လိုက်လို့ရှင်းဖြင့်ပြမှုနဲ့ပြမှုမှာတပါဘာမှမရှိဘူးပုဂ္ဂိုလ်သတ္တဝါဆိုတာလုံးဝမပါပါလားလို့ကိုဉာဏ်ထဲမှာခုယ့်အကိုဆုံးဖြတ်ချက်ရှိသမှာမှန်ပါဗျာ ချာပိဋကလာနေတော့ဩဒါကြောင့်ပဲဘုရားလည်းဟောပေးတာပဲကိုယ်မြင်တယ်လဲပုဂ္ဂိုလ်သတ္တဝါသေချာမရှိပါလားကိုယ်ညာနဲ့မျိုးလုံးမိတ်ကြည့်လိုက်တဲ့အခါကျတော့ဖြစ်တာရပြက်တာစိတ်ကြည့်လည်းဖြစ်တာပြက်တာဝေဒနာကြည့်လိုက်လည်းဖြစ်တာပြက်တာပဲဘယ်ပုဂ္ဂိုလ်သတ္တဝါလုံးဝမရှိပါလားဆိုတော့ပုဂ္ဂိုလ်သတ္တဝါရှိသေးသလားလို့ထင်တဲ့ဝိသေကိစ္စနေနိုင်သေးရဲ့နေနိုင်ပါဘူးဗျာမနေနိုင်တော့ဒိဋ္ဌိနဲ့ဝိသေကိစ္စတွဲပြုတ်သွားမှန်ပါဘူးဒိဋ္ဌိနဲ့ဝိသေကိစ္စတစ်စုံလုံးပြုတ်သွားမှန်ပါဘူး အဲ့ဒီတစ်စုံလုံးပြုတ်သွားတာပြီဘုရုမြင်တုံးဆိုတာဥက္ကမောင်ရိမ့်မိဘုရုမြင်ပါလေအဲ့ဒီအမြင်ရောက်မှဒကာရမတို့ခမရတဲ့จิตတို့ဒီအပယ်လေးပါးကစိတ်ပိတ်တယ်ဆိုတာတကယ်စိတ်ချရမှန်ပါဗျာဘုရားကိုဆုံးမဲ့ချနိုင်မှာနော်မှန်ပါဗျာဒါပြန်တိဏ္ဏဝိဇိကိသောလေးချက်ဟောတယ်ဘုရားကဝိကတကတံကတော်ဝိကတကတံကတော်တဲ့ကင်းသောဝိဇိကိစ္စ တွေးတော့ခြင်းမရှိတော့ဩခန္ဓာကိုယ်ရဲ့ရှောက်ပြီးဒကာဓမ္မတွေဥပဒနာအခန်းကိုဝင်တက်ပြီးကြည့်လိုက်တာပေါ့ဗျာကြည့်လိုက်တဲ့အခါကျတော့ခုနကအတိုင်းပဲဩပုဂ္ဂိုလ်သတ္တဝါဆိုတဲ့ဥစ္စာ လုံးဝမရှိပါလားသေသေးဖြာဖြာကြည့်လေမရှိလေပါလားဓမ္မတွေဖြစ်ပြီးဓမ္မတွေပြတ်နေတာပါလားလို့ခမည်းတော်ဒီကားလို့ဆိုလို့ရှိရင်ဖြင့်တွေးတော့တွေးတော့ဆရာကိုဒီထဲမှာဒါလေးဟာငါလားဒါဟိုဟာလေးကသူလား ဒီလိုလည်းတွေးတော့ကြရကိုမလာတော့ဘူးလေမလာပါဘူးဖြစ်တယ်လည်းဖြစ်တယ်ပဲတွေးနေတာပဲမှန်ပါပါသဘောကျလားကျပါပြီဘာတွေ့ရင်ဖြစ်တာနဲ့ပြက်တာလေးတွေကခန္ဓာကိုယ်ရဲ့မညာနဲ့ကစိုက်လိုက်ဒါလေးတွေ့စိုက်လိုက်ဒါလေးတွေ့နေတော့ဝိကတကတံတော့တဲ့ကင်းသောယုံမှားခြင်းကိုကင်းသောတွေ့တော်ခြင်းရှိပုဂ္ဂိုလ်တ attva ဆိုတာဟဲ့လုံးဝကိုမရှိပါဘူးကွဘယ်လိုတွေ့တွေ့မရပါဘူးကွ သေသေးချာချာကိုညာနဲ့ကိုကိုဆုံးဖြတ်ချက်ချပါလေဓမ္မဖြစ်ဓမ္မပြက်ဆိုတာဒါပဲရှိတော့တယ်လို့ဆုံးဖြတ်ချက်ချလိုက်မှန်ပါပါရှင်းပြီနော်ရှင်းပါပြီအဲ့ဒီကဲတော့ဒုတိယချက်မှာလည်းပုဂ္ဂိုလ်တ attva ကင်းတာကိုပဲလွန်မြောက်တာနဲ့တွေးတော်ခြင်းမရှိတာပါပဲအရာကလွန်မြောက်တယ်နောက်ဟာတွေးတော်ခြင်းမရှိတော့ဘူးသဘောကျလားအရာကဝိကတကတံကတော်ဆိုတဲ့ဥစ္စာတိဏဝိသိကိစ္စဆိုတာအရာကလွန်မြောက်တာ နောက်ကတွေးတိုးခြင်းကင်းတယ်တပည့်ကြလားအရင်ကအဲပုဂ္ဂိုလ်သတ္တဝါမရှိတော့ဘူးလို့လွန်မြောက်သွားပြီတပည့်ကြလားနောက်ကပုဂ္ဂိုလ်သတ္တတွေးတိုးခြင်းကိုပဲဒကာဓမ္မတို့မရှိတော့ဘူးလေပုဂ္ဂိုလ်လေးလားသတ္တဝါလေးလားယောက်ျားလေးလားမိန်းမလေးလားလို့အလောက်ခွန်မှနေတော့ဒီတွေးတော့မှုကိုဘယ်တော့မှမလာဘူးတပည့်ကြအဲ့ဒီကဲတော့မလာလို့ရှိရင်ဒါဒကာဓမ္မတို့ဒီသာသနာမှတော့ဘယ်မှမရွှေ့တော့ဘူး နိယတာဖြစ်သွားပြီဥက္ကမောင်ရမှန်ပါဘူးဘယ်လိုဆိုကြပါနိယတာဖြစ်သွားပြီအဲနိယတာဖြစ်သွားပြီနိယတာဖြစ်သွားပြီဆိုတာသိသိချာချာသူဒီနိဗ္ဗာန်မှတပါးဘဲမှမသွားတော့ဘူးဆိုတာမြဲသွားပြီလို့မှတ်လိုက်ပါရှင်းမလားရှင်းပါနိဗ္ဗာန်မှတပါးဘယ်မှမသွားတော့ဘူးပဲလေးပါဆိုတာဆိုလုံးဝမရှိတာသိချာတယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုပါသွားတယ်လို့ဒကာဓမ္မတွေရှင်းရှင်းလင်းလင်းမှတ်ထားပါမှန်ပါဗျာဘယ်နှချက်ရှိတော့ နှစ်ချက်ရှိသွားပြီနော်ဘုခမောင်ယုံမှားခြင်းကိုလွန်မြောက်တတ်တစ်မျိုးနော်မှန်ပါတွေးတော်ခြင်းကင်းတာကတစ်မျိုးပုဂ္ဂိုလ်တ attva ရဲ့လို့တွေးတော်ခြင်းရှိသေးလားရှိပါဘူးနောက်ကြတော့ကိုယ်ဉာဏ်ထဲမှာတခါဥပဒနာလောက်ခွင်ထင်ထိုင်ပြီးဒီကလာကြည့်နေတဲ့အခါကြလို့ရှင်အိုးစိတ်ထဲမှာရဲတင်းတင်းကြီးဖြစ်လာတဲ့ဒကာဓမ္မတို့ သောတာပန်ပုဂ္ဂိုလ်မှာရဲတင်းတင်းကြီးဖြစ်လာဘယ်လိုဖြစ်လာရဲရဲတင်းတင်းကြီးသူ့ဟာသူဖြစ်လာတယ်ဘယ်လိုများရဲတင်းတင်းဖြစ်လာပါလိမ့်မလဲလို့ဆိုတော့ဝေတာရိစ္ဆပတ်တော်ရဲညံတော့ရောက်သူ့ညာနဲ့သူ့ကိုယ်ပဲတခါတယ်တဲ့ဟေးဘ누구ကဘာပြောပြောပုဂ္ဂိုလ်တ attva ဆိုတဲ့ဥစ္စာဒီခန္ဓာထဲမှာလုံးဝကိုမရှိဘူးဆိုတဲ့ဥစ္စာကို ရဲရဲတင်းတင်းတို့ကသူဆုံးမဲ့ချမှန်ပါဗျာတို့ကသူရဲရဲတင်းတင်းပါတော့ဆုံးမဲ့ချပါဗျာပုဂ္ဂိုလ်တော်လုံးဝမရှိဘူးနော်မှန်ပါဗျာသူကိုယ်တိုင်မြင်လို့မရှိတာမှန်ပါဗျာသူကိုယ်တိုင်မြင်လို့ပုဂ္ဂိုလ်တ attva မရှိတာကိုသူကိုယ်တိုင်မြင်လို့ရဲရဲတင်းတင်းပုဂ္ဂိုလ်တ attva မရှိဘူးလို့ပဲတစ်ထစ်ချဥက္ကမောင်ဆုံးမဲ့ချလိုက်မှန်ပါဗျာအဲ့ဒါကဝေတာရိစ္ဆပတ်တော်ရှင်းမလားရှင်းပါပြီ သူကိုယ်တိုင်ရဲ့တင်းနဲ့ဆုံးဖြတ်ချက်ချပါတယ်ဆိုတဲ့ကောဈာဝန်ရရှိသေးလားမရှိပါဘူးအဲ့တော့သောတာပန်ပုဂ္ဂိုလ်အမြင်လို့ဘုန်းကြီးတို့ဓမ္မတွေမှတ်ထားသမှာမှန်ပါဘူးတပည့်သာနာမရှိတော့ဘူးနော်မှန်ပါဘူးနေတာဖြစ်လို့လေသူဒီနိဗ္ဗာန်မှတပါဘယ်မှမသွားတော့ဘူးလို့သေးသေးချာချာဥပအောင်လို့မှတ်ဖို့ပဲမှန်ပါဘူးဒါဖြင့်ကျွတ်တို့အလုံးစကားဓမ္မတို့ဒီမြင်ရအောင်ကျွတ်တို့လုပ်ရတော့မယ်မှန်ပါဘူးဒီမြင်မခဲမှာဘူးဆရာကောင်းနဲ့လည်းတွေ့နေတာပဲ ခန္ဓာကိုယ်ညာနဲ့သာမျိုးလုံးမိတ်ပြီးညာနဲ့ဆိုင်ကြည့်ဖြစ်တာလေးတွေနဲ့ပြက်တာလေးတွေမှတ်တပါဥက္ကမောဘာတွေ့ကြမရှိဘူးဘာမှမရှိတာကိုအော်ဖြစ်တာမှတပါပြက်တာမှတပါဝေဒနာကြည့်လိုက်ပြန်လေဝေဒနာမဟုတ်ပါဘူးဖြစ်တာနဲ့ပြက်တာပဲမှန်ပါဘူးစိတ်ကြည့်လိုက်ပြန်ဖြစ်တာနဲ့ပြက်တာအင်းဖြစ်တာနဲ့ပြက်တာလေးပဲရှိရှိရှိရှိနေတော့အော်ပုဂ္ဂိုလ်တ attva ဆိုတာလုံးဝမရှိဘူးကိုညာနဲ့ကြည့်လေမရှိလေမှန်ပါဘူးအဲ့ဒီလိုညံမှန်မှန်လာစွာသောဉာဏ်ကြီးရလာတဲ့အခါကျတော့ ဝေဒရိစ္ဆပါတော်တာပုဂ္ဂိုလ်မရှိတတ္တဝါမရှိရဲရဲတင်းတင်းသူ့စိတ်ထဲဆုံးမဲ့ချလိုက်မှန်ပါဘူးပုဂ္ဂိုလ်မရှိတတ္တဝါမရှိရဲရဲတင်းတင်းအဲရဲရဲတင်းတင်းဆုံးဖြတ်ချက်ချနိုင်တာဒီအဲ့ဒါအပေလေးပါးတကားပိတ်တယ်သောတာပန်ပုဂ္ဂိုလ်ကြီးအမြင်กว่าသစ္စကပရပိုက်ကိုဟောနေတာသစ္စကပရပိုက်ကိုသာသနာမရွှေ့တာဒါကြောင့်မရွှေ့တာပဲဟဲ့ သဘောကျကြပါလားကျပါပါဒါဖြင့်ဘုန်းကြီးတို့ဒကာဓမ္မတွေကဘုန်းကြီးပြောထားတဲ့တရားဒီရောက်အောင်ကြီးနေတိုင်းဟောနေတာပဲဒကာဓမ္မတို့ပြိဿံဘုရားဖြစ်ပေါ်လာတဲ့ခြေစမ်းခြေစမ်းခြေစမ်းဆိုတာပုဂ္ဂိုလ်သတ္တဝါရေခိုင်းတာမဟုတ်ဘူးဗျမှန်ပါပါဟုတ်လား လူကြားတဲ့စိတ်ကလေးပေါ်တယ်ဓမ္မလို့ရှိသေးလားလို့ဆိုတော့ဘယ်နဲ့ဖြေကြလဲအင်းဒါပုဂ္ဂိုလ်လားတ attva လားငါလားသူလားလို့မဲတဲ့အခါကြားတဲ့စိတ်ပေါ်ပြီးကြားတဲ့စိတ်ပြက်တာရှိတာပဲပုဂ္ဂိုလ်တ attva ကိုဟုတ်ကဲ့လားစိတ်ပါလို့ဆိုနေပါတယ်ပုဂ္ဂိုလ်ဟုတ်သေးရလားစိတ်ပါလို့ဆိုနေပါယောက်ျားလားမိန်းမလားအင်းကြားတဲ့စိတ်ပေါ်ပြီးကြားတဲ့စိတ်ပြက်တာပဲရှိမှန်ပါပါဒီပြန်ပါရှိသေးတယ်အဲ့ဒါနေတိုင်းဟောနေတာကသောတာပန်တရားကြီးဟောနေတာမှန်ပါပါ သဘောကျလားမှန်ပါဘူးနေတိုင်းဟောနေတာပါပါလိမ့်ဟုတ်ပါဘူးအဲခင်ဗျားတို့ကစူးစူးဆိုင်ဆိုင်သာလုပ်ကြားတဲ့စိတ်ကလေးတွေကလည်းစင်ကြားပြီးနားထဲမှာပဲဖြစ်ပြီးနားထဲပြက်တယ်နားနဲ့စိတ်ကလေးနှာခေါင်းထဲမှာပေါ်ပြီးနှာခေါင်းထဲမှာပဲပြက်သွားတယ်စားတဲ့စိတ်ကလေးလျှာလျှာမှာပေါ်လျှာလျှာမှာပဲပြက်တယ်ရတဲ့ရတဲ့ကောင်းတဲ့စိတ်ကလေးကကိုယ်ပေါ်မှာပေါ်ကိုယ်ပေါ်မှာပြက်တယ်ကျန်တဲ့စိတ်ကလေးကဝန်းထဲမှာပေါ်တယ်ဝန်းထဲမှာပဲပျက်စီးသွားတော့ ဩဒါဒီကားလို့ဆိုလို့ရှိရင်ပုဂ္ဂိုလ်ပြက်တာလည်းမဟုတ်ဘူးတ attva ပြက်တာလည်းမဟုတ်ငကိုကပုဂ္ဂိုလ်တ attva ပေါ်ရမှာမဟုတ်ဘဲနဲ့ပုဂ္ဂိုလ်တ attva ပြက်เสียလို့သေးလားမလိုပါဘူးပေါ်တဲ့ကောကဒကာဓမ္မတွေသိတဲ့အတိုင်းဝိညာဉ်နဲ့ခန္ဓာပေါ်လားမှန်ပါပါပြက်တော့ဘယ်လိုပြက်ဝိညာဉ်နဲ့ခန္ဓာပြက်ဝိညာဉ်နဲ့ခန္ဓာပြက်တော့ကိုပုဂ္ဂိုလ်ပြက်တာလားတ attva ပြက်တာလားမဟုတ်ပါဘူးဝိညာဉ်နဲ့ခန္ဓာပြက်တာမှန်ပါပါဖြစ်တော့ကပေါ်တော့ကရောဝိညာဉ်နဲ့ခန္ဓာပြက်ပြက်တော့ကောဝိညာဉ်နဲ့ခန္ဓာအဲ့ဒီလိုဒကာဓမ္မတွေညာထဲမှာရှင်းရှင်းရှင်းရှင်းပြီးကြလားဟေး ဘ누구ကပဲယောက်ျားရှိတယ်မိန်းမရှိတယ်လို့ပြောပြောကိုယ်တဏ္ဍာပေါ်လာတဲ့တရားတွေမှာကြည့်လိုက်တဲ့အခါကျလို့ရှင်ရုပ်တွေကြည့်လိုက်ပြန်လေရုပ်ဟာဖြစ်ပြက်တွေ့တာပဲမှန်ပါပါစိတ်ကြည့်လိုက်လည်းဖြစ်ပြက်တွေ့တာပဲအနန္တဘာလုံးပေါ်ရကြည့်လိုက်ဆံပါတွေ့ဖြစ်ပြက်တွေ့ပါဗျာဖြစ်ပြက်ပြက်ဓမ္မတော့ဘာရှိသေးလဲဘာမှမရှိတော့ဘူးအိုးဒီဥစ္စာပုဂ္ဂိုလ်တ attva ဆိုတာရှင်စစ်သူများပြောတာသာ မှားရတာကိုယ်တဏ္ဍာမှာဖြင့်တကယ်ဉာဏ်နဲ့ဝေဖန်ကြည့်လိုက်တဲ့အခါကျလို့ရှင်ရဲတင်းနေမှာပုဂ္ဂိုလ်တ attva မရှိဘူးလို့ကိုယ်ဉာဏ်နဲ့ဆုံးဖြတ်ချက်ချလို့ရှိရင်ဖြင့်ဒါသောတာပန်တို့ဤဆုံးဖြတ်ချက်ချတာပါပဲမှန်ပါပါရှင်းမလားရှင်းပါပါအဲဒီလိုချနိုင်တဲ့အခြေအနေရောက်လို့ရှိရင်ဖြင့်ဘုန်းကြီးတို့ဓမ္မတွေဘယ်သူမှမေးမနေနဲ့ငါသောတာပန်တည်တာပဲလို့ဆုံးဖြတ်ချက်ချမှန်ပါပါဒါသာသနာတော်ကမရွှေ့တဲ့အလုပ်တဲ့ မှန်ပါဗျာသဘောပါကြမှန်ပါဗျာသာသနာတော်ကမရှိဘူးပါဗျာနမောလို့ရှိရင်ဒီဘုရားကြောင့်ကဘုရားကနဲ့ဖြင့်နွားသားရဲ့ဘုရားဖြစ်ပြောင်းပြောင်းပြောင်းပါဗျာပြောင်းနိုင်ဘူးလားပြောင်းနိုင်ပါသုတေမနေသေလွန်ပြောင်းနိုင်မယ်ဆိုတာသိကြရနော်အဲဒီဘုရားကငွေနဲ့တော်လကောင်တန်ဟောစဉ်ကြောင့်တော်လကောင်မပြောင်းနိုင်ဘူးလားပြောင်းနိုင်ပါဗျာအဲ့ဒါဒီအလုပ်ဝိပဿနာရှေ့ပြေးအလုပ်မရှိသေးလို့မဆိုင်တဲ့အလုပ်ကိုမလုပ်သေးသေးကာလပတ်လုံးဒကာရမတို့ စိတ်မအေးရသေးဘူးလို့ဆုံးဖြတ်ချမှန်ပါဗျာဘယ်လိုဆုံးဖြတ်ချစိတ်မအေးရသေးဘူးလို့ဆုံးဖြတ်ချပါငါဒီအသက်လည်းကြီးလာပြီစိတ်အေးစရာလည်းတကွမှမပါသေးဘူးငါဒီသေကံလည်းနေပြီစိတ်အေးစရာလည်းတကွမှမရှိသေးဘူးဒါနေတိုင်းဒကာရမတွေတွေးစမ်းပါအဲ့တော့ကိုယ့်ကိုငါဒီသေကံလည်းနေပြီစိတ်အေးစရာလည်းမရှိသေးဘူးငါဒီယောဂဝေဒနာထူပြီ စေးစရာလည်းတကောမှမရှိသေးဘူးခုနကအမြင်နေမရသေးစိတ်မရသေးဘူးပေါ့မရဘူးခမောင်ရိပ်မိရိပ်မိပါဘူးအဲ့တော့စေးစရာရှိအောင်လှုပ်ထားဖို့အလုပ်ဟာခင်ဗျားတို့လူတိုင်းအလုပ်ဖမ်းမဟုတ်လားဗျာမှန်ပါဗျာအခုမှမလာကြစားလောကစားစေးစရာရှိတဲ့လို့သူလှုပ်ထားတယ်ဘာလှုပ်ထားတော့လို့မေးလို့ရှိရင်အိုးပင်စင်လှုပ်ထားတယ်ကျုပ်ပိုးတဲ့ငွေလေးစုငွေဖြစ်နေထားတယ်တဆေးစရာလှုပ်ထားတဲ့ဓာကြီးပဲမဟုတ်ဘူးလားမှန်ပါဗျာအင်းကုန်တဲ့ဘိုင်းကလည်းငွေလေးပိုးလာတယ်တိုက်ကလေးဝယ်ထားမယ် အဲစိတ်လေးဝယ်ထားရွှေလေးဝယ်ထားမယ်အင်းဒါပါတော့အကြောင်းမြင်တဲ့ကဒါစေးရတာပေါ့စေးရလောက်ထားရတယ်လောက်ပါလေခင်ဗျားတို့ဝတရားလောက်ပါမလောက်ပါနဲ့ဆိုလို့လေဘုန်းကြီးများကလည်းမကန့်ဝတ်ပါဘူးသို့တော့လောကီမှာစေးရရှိသလိုလောကုတ်တရားဘက်မှာစေးရရှိဖို့ကပိုးပြီးရေးကြီးကြည့်ပါဗျာမကြည့်ဘူးလားကြည့်ပါဗျာဒါဖြင့်ဒကာမတို့အဲ့ဒီစေးရကဘယ်လိုလောက်ထားမှာတော့ဆိုတော့ဓမ္မကြည့်လိုက်လို့ရှိရင်ဖြင့် ပုဂ္ဂိုလ်တ attva မရှိဘူးရဲရဲတင်းတင်းကိုဆုံးဖြတ်ချက်ချနိုင်လောက်အောင်လှုပ်ထားရင်စိတ်ရပြီလို့မှားမှန်ပါဘူးရှင်းမလားရှင်းပါဘူးပုဂ္ဂိုလ်တ attva မရှိဘူးဓမ္မတွေကြည့်လိုက်ခန္ဓာကိုယ်တွေကြည့်လိုက်ရင်အဖြစ်တန်နဲ့ပြက်တာပဲရှိတယ်ပုဂ္ဂိုလ်တ attva ဘယ်လိုရှာရှာမရဝရုပြောလို့မှလဲကို့မှာယုံကြည်မရှိတော့ဘူးရဲရဲတင်းတင်းပဲပုဂ္ဂိုလ်တ attva မရှိတာသိကြတယ်ကြအောင်ခမရတို့ညံထဲမှာဆုံးဖြတ်ချက်ကြထားလို့ရှိရင်ဖြင့်ဒါစေးစရာလုတ်ပြီလို့မှတ်လိုက်မှန်ပါပါ ဘာမှငွေတွေပါလေစုနေရတာမဟုတ်ပါဘူးမှန်ပါဘူးညံကြီးလာတာကိုဆိုပါသည်မှန်ပါဘူးသဘောပါကြဗလားအဲ့တော့ကိုသုံးနံပါတ်ကရဲရဲတင်းတင်းဆုံးဖြတ်ချက်ချတာကိုပုဂ္ဂိုလ်တ attva လုံးဝမရှိဟုရဲရဲတင်းတင်းဆုံးဖြတ်ချက်ချတာကိုဝေသာရိစ္ဆပတ်တော်ရဲနဲ့ဖြစ်သူရောက်လာတယ်မှန်ပါဗျာရှင်းမင်းတော်ပါအောင်တော့ကောင်းပြီဒါဖြင့်ဓမ္မတို့လေးခုမြောက်ပြင်နတ်ထမအောင်တဲ့သောတာပန်မှာဒီလေးစိတ် ရှိပါတယ်တဲ့အခုတရားနာပေးကြလာနေကြတဲ့ဘုန်းကြီးတို့တရားဓမ္မတွေအားလုံးပဲဟောဘုန်းကြီးကဟောတရားဓမ္မတို့ပုဂ္ဂိုလ်လည်းမရှိဘူးသတ္တဝါလည်းမရှိဘူးနော်ပရိစ္ဆေသမုပ္ပါဒရှိတယ်ခန္ဓာ၅ပါးသာရှိတယ်ဒုက္ခသစ္စာသာရှိတယ်လို့တရားဓမ္မတွေနေတိုင်းလို့ကြားကြမကြားဘူးလားကြားပါဘူးအဲပရိစ္ဆေသမုပ္ပါအကြောင်းကျိုးသာရှိတယ်ဆိုတော့လည်းကြားရ မှန်ပါဘူးအဲဒီအကြောင်းကျိုးမှာအကြောင်းနဲ့ခန္ဓာ၅ပါးပဲကျိုးလည်းခန္ဓာ၅ပါးပဲလို့ကမသိကြဘူးလားသိပါဘူးဒါဟောလို့သိတာကိုဗျမှန်ပါဘူးအင်းနောက်ကြလာပြန်တော့လေဒကာဓမ္မတွေအကြောင်းကလည်းဒုက္ခသစ္စာပဲဖြစ်တာလည်းဒုက္ခသစ္စာပဲပြတ်တာလည်းဒုက္ခသစ္စာပဲအစရှိနေဆရာဘုန်းကြီးကဟောပြန်တော့လေဟုတ်ပါတယ်ဖေဟာဒါတွေကဒုက္ခသစ္စာကြီးပါပဲဆိုတော့ ဘုန်းကြီးပြောတာနဲ့ဗေဒဂါရမတွေကနားရည်တွေတော်ဝမှန်ပါဘူးမဝကြဘူးလားဝပါပါနားရည်တွေကုံဝပြီးဒီကလာနေတော့ရွာထဲမှာခမရတို့ချင်းပြောကြတဲ့အခါဩပုဂ္ဂိုလ်တ attva ဆိုတဲ့ဥစ္စာ မရှိပါဘူးကျွတ်တို့လည်းဒီလောက်တော့နာဘာဝနေပါတယ်ခင်ဗျားတွေလည်းဖြေထုတ်နေကြတာပဲမှန်ပါပါအဲပရိစ္ဆေသမုပ္ပါပဲရှိတယ်အကြောင်းကျိုးပဲရှိတယ်ခန္ဓာငါးပါးပဲရှိတယ်အဲနောက်ဆုံးမိကြဒုက္ခသစ္စာပဲရှိတယ်အစရှိနေတဲ့ခင်ဗျားတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ပြောတာညာနဲ့ ခင်ဗျားတို့ညံလုပ်ပြီးပြောနေတာတပည့်ကြဆရာသမားကြီးပြောကန်ကြနဲ့ကိုယ်ပိုင်ညံလုပ်ပြီးပြောနေကြပါတယ်မှန်ပါပါအဲ့ဒီတော့ကိုတဲ့အပရပြေရှိရောတဲ့တပားသောသူနဲ့စနေတယ်ဘုန်းကြီးနဲ့စနေဘုန်းကြီးနဲ့တရားဓမ္မတွေညာနဲ့သွားစတယ်မစဘူးလားဘုန်းကြီးပြောတာကိုတရားဓမ္မတွေကမှားပြီးတကလား နေတာနဲ့ဆိုတော့ဘုန်းကြီးပြောတာနဲ့တရားဓမ္မတွေမှတ်သားမှုနဲ့ဆက်ဆက်ပြီးဒီကလာနေတယ်မှန်ပါပါဒါဖြင့်သူများပါးစလမ်းဆုံးနေသေးတယ်မှန်ပါပါဗျာတပည့်ကြကြပါဗျာဘယ်လိုပါလဲသူများပါးစလမ်းဆုံးပါဗျာကောင်းပြီဒါဖြင့်သူများပါးစလမ်းဆုံးပြီးဒီကလာသူတစ်ပါးနဲ့စနေသေးတယ်ပေါ့ဗျာဒါဖြင့်ဟောပြောသောပုဂ္ဂိုလ်နဲ့တရားဓမ္မတွေ အသိဉာဏ်လေးသင်ညာလေးနဲ့ဟာဥပါဒဏ်ရေဆက်ဆက်နေသေးတယ်မှန်ပါပါကိုယ်ပိုင်လို့ဆိုနိုင်မလားဆိုနိုင်ပါဘူးဗျာအဲ့တော့အပရပစ္စယောဆိုတာကသူတစ်ပါးနဲ့မဆက်ကိုကိုယ်တိုင်ကိုပဲတဲ့ဘ누구ကပြောတာဘုမမယုံပဲနဲ့သူတို့ကပြောတာဟာလည်းပြောတာတခြားကိုယ်အမြင်ကကိုယ်အမြင်တခြားသူတို့ကပြောတာကတော့ဖြင့်ဟုတ်ပါရဲ့ အဲယုတ်နန္ဒရှိတယ်ဖြစ်ပြတာရှိတယ်ဒုက္ခသစ္စာသာရှိတယ်ဆိုတော့သူကပြောရတယ်ကြားဘူးပါတယ်ကိုယ်တိုင်စုံစမ်းစစ်ဆေးပြီးခန္ဓာမှာရှိလိုက်တဲ့အခါကြလို့ရှိရင်လေသူတော်ဘာနဲ့မဆက်ဖဲနဲ့ကိုယ်တိုင်မြင်နဲ့စပ်ပြီးမှန်ပါရှင်းမလားရှင်းပါပြီသူတော်ဘာနဲ့မဆက်ဖဲနဲ့ကိုယ်တိုင်မြင်နဲ့စပ်ပါကိုယ်တိုင်မြင်နဲ့စပ်လို့ရှင်းဖြင့်အပရပစ္စယောတဘာတော့အကြောင်းမရှိတော့ဘူးဟေးတဲ့သူ့မှာဆရာလည်းမလို့တော့ဘူးဆရာလည်းပြောဆိုနေတဲ့စကားလည်းမဟုတ်တော့ဘူး သူကိုယ်တိုင်မြင်ပြီးသူကိုယ်တိုင်ဆုံးဖြတ်ချက်ချသည်ဖြစ်လေသောကြောင့်ငါဘုရားသာသနာတော်မှတပါးတပါးတော်သာသနာတော်မရွှေ့တော့ဘူးဆိုတော့မှန်ကြီးပါပဲမှန်ပါယုံနာသာရှိတယ်မှန်မှန်ပါအင်းပရိစ္ဆေသမုပ္ပါဒရှိတယ်မှန်ပါအဲ့ဒီပရိစ္ဆေသမုပ္ပါဒတစ်ခုလုံးကလည်းဒုက္ခခန္ဓာသာဆိုသောကြောင့်အဖြစ်လဲဒုက္ခအပြည့်လဲဒုက္ခသာရှိတယ်ဆိုတော့လည်းမှန်မလားမှန်ပါဒါကဘုန်းကြီးပြောလို့လည်းမှန်တယ်တရားဓမ္မတွေနားထောင်လို့လည်းမှန်တယ် ကိုယ်ညာနဲ့ကိုရှုပြီးမှန်ပါစေဆိုတာလေးတိုးလိုက်ကြတယ်မှန်ပါပါတပည့်ကြကိုယ်ညာနဲ့ကိုရှုပြီးတော့မှန်ပါပါအဲ့ဒီအမှန်ရလို့ရှိရင်တော့ဖြင့်ဒကာဓမ္မတို့ဘ ᱹ မပြောခြင်းနေပြောခြင်းပြောကိုကိုယ်တိုင်သောတာပန်တည်တာသိကြပြီလို့ဆုံးဖြတ်ချင်မှန်ပါပါဒါသောတာပန်တည်ပုံကိုဘုခင်မောင်ရဘုရားကသစ္စကပရပိုက်ကမဲလို့ဖြေရှာတာမှန်ပါပါ တပည့်ကြဘုရားမေးတာပါသေစကပရပိုက်ကမေးလို့အရှင်ဘုရားသာသနာကကိုလိုတွေဟာလူတွေဖြစ်စေအဲရန်နေဖြစ်စေဘယ်မှမရွှေ့တာပြောစမ်းပါအောင်ဖျက်ဆိုဒီအမြင်กว่าပြောတာမှန်ပါပါရှင်းမလားရှင်းပါပါဒါဖြင့်အမြင်ပန်ရလို့မရွှေ့တာပေါ့မှန်ပါပါဒါရင်အမြင်မှန်ဆိုတဲ့ဥစ္စာကြီးပြောတာတရားနဲ့တယ်မပြီးပါနဲ့ကိုယ်တိုင်အမြင်မှန်ရအောင်ကြိုးစားပါဆိုတဲ့အဓိပ္ပာယ်ကိုဘုရားဟောပြန်တာပဲမှန်ပါပါ တပည့်ကြအပရပစ္စည်းဟောတပါးသောအကြောင်းကိုမရှိရဘူးတပါးသောအကြောင်းဆိုတော့ဆရာပြောတဲ့အကြောင်းနဲ့ဆရာပြောလို့သိရတဲ့အခြေအနေမျိုးဒီမရောက်စီနဲ့ဟုတ်ပါဘူးပထမတော့ဆရာပြောတာပဲနောက်ကိုယ်တိုင်ကြည့်တော့ကိုယ်တိုင်ဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေရအောင်ရှင်းကြပါစေလင်းကြပါစေဆိုတာအထူးရေးကြည့်တယ်လို့မှတ်စမ်းပါဟုတ်ပါဘူးဆရာသမားပြောရတာတော့ အမှန်ပြောလို့ဥပါဒံတို့လည်းအမှန်ကြားတာတော့အမှန်ပါပဲဒါမှားတယ်လို့ဆိုတာမဟုတ်ပါဘူးမှန်ပါဗျာတို့တော့ခင်ဗျားတို့ဆုံးဖြတ်ချက်ကြဖို့ပိုရေးကြည့်မှန်ပါဗျာခင်ဗျားရှိဘယ်နဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချတာကိုယ်တိုင်ဆုံးဖြတ်ချက်ချတော့မှဒီကိုညာဟာသောတာပတ္တိဒါသောတာပန်ပုဂ္ဂိုလ်ဉာဏ်ဖြစ်လာတာဘူးဗျာမှန်ပါဗျာကိုယ်တိုင်ဆုံးမဲ့ကြောင်ရှာသေးလို့ရှိရင်သူတော်ပဲတဲ့သင်ညာမှာလမ်းဆုံးနေတယ်မှန်ပါဗျာကိုယ်ပိုင်ညာမှာလမ်းဆုံးတာဟုတ်ပါရဲ့မှန်ပါဗျာဒါပြန်ဓမ္မတို့ခန္ဓာကိုယ်ကိုယ်တွေကပြန်ကြည့် သိချာကြည့်သောတာပန်ဒီဘုရားသိခဲနေလို့ခမည်းတော်အောက်မေ့ပြီးမနေနဲ့ကြည့်ပြီးကြလားစိတ်ကလေးပေါ်လာတာကြည့်လိုက်အင်းဖြစ်ပြီးပြတ်သွားတာပဲအင်းဖြစ်ပြီးပြတ်သွားတာပဲဘာလို့ကြည့်လိုက်ကြည့်လိုက်အဲကိုယ်တဏ္ဍာမှာပေါ်လာတဲ့ဓမ္မလေးကဖြစ်ပြီးပြတ်တာမှတော့ဘာလို့ဘာမှမတွေ့ပါဘူးတွေ့ပါဘူးသေချာညာနဲ့သာကြည့်နော်မှန်ပါညာနဲ့ကြည့်တဲ့အခါကျတော့ဩပထမကတော့ဖြစ်ပြဆိုတော့သူများပြောကိုအခုတော့ဖြင့်ဘယ်လိုကြည့်ကြည့်ဒါမှတော့ဘာမှမရှိပါလားလို့ ဓမ္မတပါဘာမှမရှိပါလားသူများပြောမဟုတ်ပါဘူးကိုယ်တိုင်မြင်ပါတော့ရှင်ဒါသောတာပန်အမြင်သာမှတ်ပလိုက်မှန်ပါဗျာရှင်းမလားရှင်းပါဗျာဘုရားအမြင်ပါလိုက်သောတာပန်အမြင်ပါဗျာအဲဒါကဘုမတ်တွေပါလေဒီပြီးနောက်ကိုယ်တိုင်စစ်ဆေးတဲ့စစ်ဆေးလုံးလို့သေသေးချာချာမှတ်ပါမှန်ပါဗျာသူများပြောတာကငါသောတာပန်တည်ပါတယ်ဆိုတော့ဥက္ကမောကရမယုံနဲ့မှန်ပါဗျာမယုံနဲ့တော့ကိုယ်ကိုယ်တိုင်ရဲရဲနဲ့ဖြစ်သူလေရောက်ပါမှာမှန်ပါ သူတော်စကားတွေဟာကိုကပထမတော့မှတ်သားထားတယ်မှတ်သားထားတဲ့အချိန်ကိုယ်ကညာနဲ့ကြိုက်တော့ဩဒီဥစ္စာတွေကလည်းရှင်ပင်သူတော်ဘာပါဇတ်မှာလမ်းဆုံးတာမဟုတ်ဘဲနဲ့ကိုညာနဲ့ကိုပဲဆုံးဖြတ်ချက်ကိုယ်တိုင်ချလိုက်လို့ရှင်းရင်သောတာပန်ပဲရှင်းမလားရှင်းပါဘူးကိုညာအမြင်နဲ့ကိုဟာကိုဆုံးဖြတ်ချက်ချမှာမှန်ပါပါအဲ့ဒီလိုဆိုလို့ရှိရင်ဖြင့်တဲ့ဒီပုဂ္ဂိုလ်ဒီကားလဲဆိုလို့ရှိရင်သမတ္တနိဒာဓမ္မမဖောက်မပြန်ဘဲနဲ့ ဥပါဒေမြဲပေါ်တဲ့ဘယ်တော့မှတော့ဖြောက်တယ်ဘယ်သာသနာမှလည်းမပြောင်းတော့ဘူးတဲ့မှန်ပါဗျာနိဗ္ဗာန်မှတပါးလည်းဘယ်မှမသွားတော့ဘူးမှန်ပါဗျာရိပ်မိကြဒါပြန်အခုဥက္ကမောင်၄မျိုးပါလား၄မျိုးပါဗျာဒိဏဝိဇိကိသောဆိုတဲ့ဥစ္စာတစ်မျိုးမျိုးဝိကတကတံကတော်ဆိုတာကမျိုးဝေတာရိဇပတ်တော်ဆိုတာမျိုးအပရပစ္စယောဆိုတာမျိုးအဲ့ဒီ၄မျိုးဟာတဲ့ဒကာဓမ္မတွေတဏ္ဍပြည့်စုံနေပြီခြုံမှဖြင့် တထုသာသနေဝိရတိဘုရားသာသနာဆိုတဲ့ဘုရားသာသနာဆိုတာကမလေးရန်ဖိုလေးရန်နိဗ္ဗာန်ဆိုတဲ့ကိုယ်ကတော့တရားမရှိဘူးလားပဲရှိပါရဲ့အဲ့ဒီမှာတည်တော့တာပဲလေဘယ်မှမသွားတော့ဘူးတဲ့သူဘ누구ကခေါ်လို့ဘ누구ကဘာနဲ့ဖျားအောင်ဖျားအောင်ဝင်နဲ့ဖျားအောင်ဖျားအောင်ငါးပါးယုံကာမဂုဏ်နဲ့ဖျားအောင်ဖျားအောင်သူတော်တို့မပြောင်းတော့ဘူးတဲ့မှန်ပါဗျာပြောင်းကုန်ပြောင်းတဲ့ဒီဟာလေးကိုဆုံးဖြတ်ချက်မှချနိုင်သေးလို့ရှိရင် ကိုယ်တိုင်ဆုံးမဲ့ချက်မချနိုင်သေးဘူးဖြစ်ပြီးပြက်တာလေးတွေဟာသူများပြောပဲရှိသေးတယ်ကိုယ်ညာထဲမှာပြန်မရှင်းမလင်းဖြစ်နေသေးလို့ရှင်းရှင်းလင်းအောင်လုပ်ပလိုက်မှန်ပါရှင်းလင်းအောင်လုပ်ပလိုက်မရှင်းမလင်းဖြစ်နေသေးလို့ရှိရင်ကိုယ့်ကိုယ်ကိုလည်းစဉ်းစားလိုက်အော်ငါငရဲမျိုးစိမကုံသေးလို့မရှင်းတာမှန်ပါဗျာဒုက္ကမဘယ်လိုဆုံးမဲ့ချင်ငရဲမျိုးစိမကုံသေးလို့ရှင်းတာငရဲမျိုးစိမကုံသေးလို့ငါငါတကူတေချာရှုလိုက်တဲ့အခါကျတော့ဆုံးမဲ့ချက်ကမကြသေးဘူးဆိုတော့ စူးစူးဆိုင်ဆိုင်သာပေပြီးဒီကလာရှုလိုက်တဲ့အခါကျလို့ရှိရင်ဖြင့်ပြမှုပြမှုမှာတပတ်ပုဂ္ဂိုလ်တ attva ဆိုတော့ဘယ်လိုရှားရှားတွေ့ကုန်မတည်ဘူးသူများပြောတဲ့ပုဂ္ဂိုလ်ဟာအင်းအပြောပုဂ္ဂိုလ်သာရှိတယ်ကိုညာနဲ့မှာဖြင့်ပုဂ္ဂိုလ်ဖြစ်တ attva ဖြစ်နေညာနဲ့ဝင်းကိုမလာတော့လာသေးရလားမလာပါဘူးဒါအလုတ်ခွန်ဝင်တဲ့အချိန်ဆိုတာနော်မလာပါဘူးဥက္ကမဘယ်အချိန်မှာလဲအလုတ်ခွန်ဝင်တဲ့အချိန်ပါအဲအလုတ်ခွန်ဝင်တဲ့အချိန်ရင်ပြောတာအိမ်မှာနေလို့ဒါညမပဲအန္တမပဲဒါမောင်မဲဒါကိစ္စမရှိပါဘူး ဒါကတော့အပေါင်းပညာအောင်ပြုတာကိုဗျမှန်ပါဗျာကိစ္စမရှိပါဘူးတဲ့ဒါကူဆိုတာမဟုတ်ပါဘူးအလုတ်ကုန်ဝင်တဲ့အချိန်မှာရဲထင်းတယ်သူတို့ကပြောတဲ့ညာနဲ့မဟုတ်ဘဲနဲ့ကိုညံတဲ့တဲ့ကိုဆုံးဖြတ်ချက်ချလို့ဩတကယ်တမ်းကိုပဲစိတ်ချပြီတကယ်တမ်းကို အမှန်ပါပဲသူတို့ကပြောနေမဟုတ်ပါဘူးကိုယ်တိုင်းကိုဒီတိုင်းဆုံးဖြတ်ချက်ချလို့ရှိရင်တော့ဒါသောတာပန်အစ်ဖြစ်တာမှန်ပါပါဘုရားသူပါအောင်ရိပ်မိပါလားရိပ်မိပါဗျာအဲ့တော့အခုတရားဓမ္မတို့ ယုံမှားခြင်းကိုလွန်မြောက်တာရဲ့ဟုတ်လားတွေးတော်ခြင်းကင်ပုဂ္ဂိုလ်တ attva ရှိလေသလားလို့တွေးတော်ခြင်းကင်တာရဲ့ရဲရဲတင်းတင်းဆုံးဖြတ်ချက်ချတာရဲ့သူတော်ပြောတာတွေကိုလုံးဝကြည့်မဆိုင်ဖဲနဲ့ကိုယ်ကိုယ်တိုင်ဆုံးဖြတ်ချက်ချတာရဲ့တပည့်ကြဤလေးချက်နဲ့ညီလို့ရှိရင်ဖြင့်ဘုန်းကြီးတွေကဓမ္မတွေဟာသမတ္တနိဒာဓမ္မလို့မှတ်လိုက်မဖောက်မပြန်ဘဲနဲ့နိဗ္ဗာန်မြဲဖို့ ဘယ်ဘယ်ဘယ်ဘယ်လေးပါပါပါဘာမှကြောက်မနေနဲ့သဘောကျလားဘာဆင်းရဲဆင်းရဲတယ်လည်းမကြောက်နဲ့တော့အဲပဲချမ်းသာမှလည်းမကြောက်ချမ်းသာမှလည်းဝမ်းမသာနဲ့တော့ဒီပြားတွေအပူတွေပဲဆိုတာအကုန်ဆုံးမဲ့ချပြီးဒီကာလဩသူတော်ကောင်းယရနာအစစ်ခုနှစ်ပါးကဝန်းနဲ့ပြည့်သွားသောကြောင့်ဆင်းရဲသူဟာယရနာအစစ်ရောက်တဲ့ပုဂ္ဂိုလ်မို့လူချမ်းသာဖြစ်သူဥက္ကမောင်သေချာရောက်သွားပြီမှန်ပါပါ သဘောကျလားသရသီလသုဒ္ဓဆာကပညာဟိရုအတ္တပဆိုတဲ့သူတော်ကောင်းယရနာကိန်းကုန်မှန်ပါပါအဲ့ဒီကစမှလူချမ်းသာဖြစ်တယ်မှန်ပါပါအခုလူချမ်းသာဆိုတာဒကာရမတို့မင်းကြောက်ရတခိုးကြောက်ရဟမ်မှန်ပါပါအင်းတော့ကြောက်ရတော့ဖြစ်စီမလားတော့ကြောက်ကမင်းတို့ဝါရလိုပဲအင်းအကုန်ဝေပြရမှာလားအခုတော့အမျိုးမျိုးပေါ့လေဗျာမှန်ပါပါစိုးရင်ရဘူးလားစိုးရင်ပါဒါရီကယရနာမစစ်သေးတော့သူ့ကြောင့်ပူပါမှန်ပါပါယရနာမစစ်တော့သူ့ကြောင့်ပူပါယရနာဆိုတာ ယတိဇနိတိယရဏဆိုတဲ့အတိုင်းယရဏဆိုတဲ့ရတိနှစ်သက်ခြင်းကိုဇနိတိဖြစ်စေရမယ်လို့ဆိုတော့သူ့အတွက်နဲ့ဝမ်းလာမြောက်နေရမှာအခုတော့သူ့အတွက်ကြောင့်ပူးကြည့်နေရမှန်ပါဗျာမှန်တယ်တိုက်ရှိတိုက်မိလောက်မှာဆိုးနေမှန်ပါဗျာအိမ်ရှိရင်ရောအဲကုံရှိရင်ရောကုံနေမစွန်မှာဆိုးနေရဩဒါဘာကြောင့်ပါလဲဆိုတော့တစ်သက်ခြင်းကိုဖြစ်စေနိုင်သလားဆိုတော့ နှစ်သက်ကြမဖြစ်စေနဲ့ကပြန်အပူတောင်ပေးနေသေးမပေးဘူးလားပေးပါဘူးဒီကုန်းရောက်လာတဲ့ကအင်းတက်နှံသွားရင်လည်းတော်သေးကြနှံသွားခက်ချီရဲ့မလာဘူးလားအဲလာတယ်ဆိုတဲ့ကယရနာဟုတ်ကဲ့လားဟုတ်ပါဘူးအဲအခုလောကကြီးထဲမှာတဲ့ယရနာတစ်ခေမရှိသေးလို့ဥပအောင်မှတ်လိုက်စမ်းပါမှန်ပါဗျာအခုခုနက၄ချက်မြင်တဲ့ပုဂ္ဂိုလ်ကြမှာယရနာတစ်ခေဖြစ်သွားသရသီလသုတ္တဆက်ကပညာဟိရဝတ္တပဆိုတဲ့ဥစ္စာတွေက သူတော်ယရဏခုနှစ်ပါးပြည့်စုံပြီးဒီကလာနေတဲ့အတွက်သူဟာဘယ်တော့မှမဆင်းရဲဘူးမှန်ပါပါတပတ်ကြလားကောင်းပြီဒါဖြင့်ဓမ္မတို့ခမရတို့ယနေ့ပြောလာတာဆရာဘုန်းကြီးဒီအထူးပဲကိစ္စဆိုင်ပြီးတော့ပြောတယ်ဆိုတော့လည်းသိပါလိမ့်မယ်မှန်ပါပါအဲ့တော့ဒီပြောတာကိုအသာထားပါတဲ့ခမရတို့အိမ်ကြတာလှုပ်ဖြစ်အောင်လှုပ်ပါလို့ဂရီပေးလိုက်မှန်ပါပါအခုဒီမြင်လင်းနဲ့လျော်အောင်ပေါ့ဗျာမှန်ပါပါခန္ဓာကိုယ်ကြည့်လိုက်စိတ်ကလေးပေါ်လာတာကြည့်လိုက် အင်းဝေဒနာကြိုက်တဲ့ပုဂ္ဂိုလ်ဝေဒနာပေါ်လာတာကြည့်လိုက်တချို့ကလည်းရုပ်ကလေးပေါ်လာတယ်အင်းပူတယ်အေးတယ်အပူရုပ်အေးကလေးပေါ်လာတာကြည့်လိုက်ပူရုပ်ကလေးလည်းပူပြီးပြတ်သွားတာအေးရုပ်ကလေးလည်းအေးပြီးပြတ်သွားတာပဲဝေဒနာလေးကလည်းတော့ကြာကြာဝေဒနာဥစ္စာဆိုရတယ်တော့ကြာကြာတော့ပြတ်သွားတာပဲအင်းဘယ်နှုံးဟာငါတို့သူတို့ယောက်ျားတို့မိဘတို့ငါနာတာသူနာတာငါစိတ်သူစိတ်ရှိသေးရဲ့ရှိပါဘူးအဲဘာတွေရှိနေတုံးဆိုလို့ရှိရင်ဖြင့်ဓမ္မဖြစ်၍ဓမ္မဖြစ် တပည့်ကြဘာရှိပြီဓမ္မဖြစ်ဓမ္မပြတ်အဲဓမ္မဖြစ်ဓမ္မပြတ်တာပဲရှိတယ်ဆိုတော့ဓမ္မရန်ကြီးဓမ္မတစ်ခုရှုပ်ပြီးဓမ္မတစ်ခုပေါ်တာပဲဥပအောင်ဒီပြင်ဘာရှိသေးလဲမရှိပါဘူးဘယ်ပုဂ္ဂိုလ်သတ္တဝါရှာလို့ရသေးမရပါဘူးဩပုဂ္ဂိုလ်သတ္တဝါဆိုတာကိုဆရာဘုန်းကြီးကလည်းဟောလိုက်ကိုယ်ရင်ကြည့်တော့လေဒီတိုင်းတွေ့ရပါတယ်လို့ဆရာဘုန်းကြီးဟောတာနဲ့ကိုယ်ရင်ကြည့်တော့လေဒီတိုင်းပဲဆိုတာပြင်ဒါပြင်ဟုတ်ပြီလို့သာနောက်ကသေချာဆုံးဖြတ်ချက်ချလို့ ရှိလို့ရှိရင်ဒါသောတာပန်ပဲမှန်ပါပါတပည့်ကြကောင်းပြီဒါဖြင့်ဒကာရမတို့အမတန်နေရကြတယ်အမြင်မှန်ပဲဆိုတာသဘောကျပါလားဒါအမြင်မှန်တော့မှန်ပါဗျာဒီနေ့ဘာဟောနေသလဲလို့မေးလို့ရှိရင်ဖြင့်မနေ့ကဥပဒနာဉာဏ်ကမဲ့ဉာဏ်ကူးတော့သောတာပန်တည်သွားတာကိုဟောပေးတာဖြစ်လေသောကြောင့်သောတာပန်ပုဂ္ဂိုလ်ကိုဟာကိုဖြစ်တယ်မဖြစ်တယ်ကိုကိုဟာကိုအဆုံးဖြတ်ချက်ချနိုင်တယ်လေးချက်ကိုဟောနေတာမှန်ပါဗျာ သဘောပါကြသောတာပန်ဖြစ်ပြီးတော့ဒီလေးချက်ဟာကုညာနဲ့မှဖြင့်ရှင်းရှင်းလင်းလင်းဖြစ်ရမယ်ဥက္ကမောင်ရမှန်ပါဗျာပုဂ္ဂိုလ်တ attva မရှိဘူးလို့ယုံမှားခြင်းကိုလွန်မြောက်ရမယ်မှန်ပါဗျာပုဂ္ဂိုလ်တ attva လုံးဝမရှိဘူးလို့တွေးတောခြင်းနဲ့กินရမယ်မှန်ပါပုဂ္ဂိုလ်တ attva လုံးဝမရှိဘူးလို့ရဲရဲတန်းတန်းနဲ့ဆုံးမဲ့တယ်ချမှန်ပါပုဂ္ဂိုလ်တ attva တွေကလည်းဆိုလို့ရှိရင်ဖြင့်တဲ့သူတော်ပြောတဲ့ဉာဏ်နဲ့မရှိတာမဟုတ်ဘူးကျုပ်ကိုယ်တိုင်သိပြီးမရှိတာလို့လဲ ဆုံးဖြတ်ချက်ချအောင်မယ်ဤလေးချက်နဲ့ညီလို့ရှိရင်ဖြင့်မနေ့ကဝိပဿနာဉာဏ်ကမဲ့ဉာဏ်ကူးသွားလို့တကယ်သောတာပန်တည်သွားတဲ့ပုဂ္ဂိုလ်မှာဒီဉာဏ်လေးခုဒီဘယ်ချိန်ကြည့်လိုက်ကြည့်လိုက်ပေါ်တာပဲမှန်ပါပါသဘောပါဗလားမှန်ပါပါဒါဖြင့်ဒီဉာဏ်လေးခုလောက်အရေးကြီးတဲ့ဘယ်ရှာတွေ့မလဲတွေ့ပါပါသဘောပါပြီနော်မှန်ပါပါကောင်းပြီဒါဖြင့် ဒကာရမတို့ဒီမြင်ရောက်ဖို့ရခဲရင်သလားမခဲရင်ဘူးလားဆိုတော့ဥက္ကမောင်စဖြေးကြည့်ကြမခဲရင်ပါဘူးဗျာရှုကြည့်ပါဗျာမှန်ပါပါရှုကြည့်ပါဒကာရမတွေခန္ဓာကိုယ်ထဲမှာရှုကြည့်ပါစားရင်လည်းစိတ်ကလေးပေါ်လာတယ်ရှိသေးရဲ့လားရှိပါဘူးပေါ်ပြီးပြတ်သွားတာဘယ်အောင် နာသဘောနာဟုတ်သေးရလားမဟုတ်ပါဘူးဘယ်ဟုတ်လို့စားကျင်တဲ့စိတ်ပါလို့ဆိုနေတဲ့ဥစ္စာစိတ်ဆိုတာဝိညာဉ်နဲ့ခန္ဓာပေါ့မှန်ပါပါဝိညာဉ်နဲ့ခန္ဓာပြည့်ဝိညာဉ်နဲ့ခန္ဓာပြည့်တာပဲမှန်ပါပါနာပါသေးလားမှန်ပါပါရောက်လိုက်တာဆိုတော့ဒုက္ခဝေဒနာလေးပေါ့မှန်ပါပါအဲဒီနေရာမှာပဲချုပ်သွားတယ်ဆိုတော့ဘယ်နှုံးငါပါမှာဒုက္ခဝေဒနာပေါ်ဒုက္ခဝေဒနာပြည့်တာရှိတာမှန်ပါပါ လေးလေးတိုက်လို့အေးလိုက်တာဆိုတော့အေးတဲ့ဒုက္ခဝေဒနာလေးကပေါ်တာပဲအင်းဒါကြတာဘ ᱹ ပြက်သွားတာတော့အေးတဲ့ဒုက္ခဝေဒနာကဒီနေရာမရှိတာပဲအင်းဝေဒနာဖြစ်ဝေဒနာပြက်တာပဲရှိဘယ်ပုဂ္ဂိုလ်သတ္တဝါပါသေးလားအဲ့ဒီလိုကြည့်ပဲဒကာဓမ္မတွေကဝေဒနာဖြစ်ဝေဒနာပြက်တာပဲစိတ်ဖြစ်စိတ်ပြက်တာပဲရုပ်ဖြစ်ရုပ်ပြက်တာပဲဒီလိုကြည့်ပဲညာထဲမှာရှင်းရှင်းရှင်းရှင်းပြီးဒီကလာနေမယ်ဆိုလို့ရှိရင်ဖြင့်ဩတကယ်ကို ယုံမှားစရာလည်းမလိုပါဘူးတွေးတော့စရာလည်းမလိုပါဘူးရဲရဲတင်းတင်းပဲပုဂ္ဂိုလ်တ attva မရှိဘူးဆိုတာနေဖို့ပါပဲသူတို့ကပြောတဲ့ကြားနဲ့လည်းမဟုတ်တော့ပါဘူးကိုယ်တိုင်လည်းသိကြပါပြီဒီလေးချက်စကားသုံးနိုင်ရမှန်ပါပါပါဗျာသဘောကျပါလားကျပါပါဒီလေးချက်စကားသုံးနိုင်လို့ရှိရင်ဘုန်းကြီးတို့ဓမ္မတွေကအိမ်မှနေရင်လည်းဖြစ်တယ်လို့အောက်မိပါမှန်ပါပါအိမ်မှနေရင်လည်းတွေးတာနေ ဒီတိုင်းကပေါ်လာတာသာညာနဲ့သာတွေ့တွေ့တွေ့တွေ့တွေ့တွေ့ပြီးဒီကရနေကြမယ်ဆိုရင်ဘာမှဝင်လေးစရာလုံးမဟုတ်ဘူးဆိုတာဆုံးဖြတ်ချပါကုရုတိုင်းတိုင်းလုံးဗျာယောက်ျားတွေရောမိန်းမတွေရောဗျာနဲတာဒီမှမဟုတ်ပဲပဲဒီလိုနှောင်းသွန်းတာနဲ့ပြီးသွားတာပဲနှောင်းသွန်းတဲ့ဘုပဲရေးကြည့်တယ်နှလုံးသွင်းတဲ့သွားရင်ပြီးတာပဲနှလုံးသွင်းတဲ့သွားတယ်ဆိုဝေဒနာပေါ်တာဝေဒနာပေါ်တယ်လို့သိလိုက်ရင်နှလုံးသွင်းတဲ့ပြီမှန်ပါပါတပည့်ကြ တခါဝေဒနာပေါ်တာဝေဒနာပေါ်တာလေးကိုကြည့်ပြီးဒီကလာဒါဝေဒနာပေါ်တာပဲလို့ဆိုတော့နှလုံးသွင်းကမတည့်သေးဘူးလားတည့်ပါတယ်ငါရိုက်တာဆိုတော့နှလုံးမမှားမှန်ပါဗျာတပည့်ကြဒါနှလုံးသွင်းတဲ့သွားတော့ဝေဒနာပေါ်ရင်ဝေဒနာပေါ်တယ်လို့သိတာနှလုံးသွင်းတဲ့မှန်ပါစိတ်ပေါ်ရင်စိတ်ပေါ်တယ်စိတ်ပေါ်တယ်လို့သိလိုက်တာနှလုံးသွင်းတဲ့မှန်ပါနှလုံးသွင်းတော့လို့ရှိရင်ဖြင့်ယောနိတော်မနတိကာရဖြစ်တော့ကိုတဲ့နှလုံးသွင်းတဲ့ပြီလို့ရှိရင်ဖြင့်ဒီတရားလေးကနောက်ကအိဋ္ဌ ဖြစ်ပြီးပြက်တဲ့သဘောလေးအနိစ္စညာလိုက်ဖို့ရဥက္ကမောအလွယ်လေးကြံမှန်ပါပါဗျာပေါ်လာတာနှလုံးသွင်းတွေ့ပေစီပြက်တဲ့အနိစ္စညာနောက်ကအလွယ်လေးလိုက်လာတာမှန်ပါပါဒါဖြင့်ဘာအရေးကြီးပါလိမ့်မလဲပေါ်တာပေါ်တာကိုနှလုံးသွင်းတဲ့ကိုအရေးကြီးတယ်ဘယ်လိုကလိမ့်ပေါ်တာနှလုံးသွင်းတဲ့ကိုပေါ်တာကိုနှလုံးသွင်းတော့ဝေဒနာပေါ်ရင်ဝေဒနာကပေါ်တယ်လို့မှတ်စိတ်ပေါ်ရင်စိတ်ပေါ်တယ်အဲစိတ်ပေါ်တယ်လို့ကမှတ်ပါတဲ့ဒကာရမတို့အဲဒီကဲတော့မှတ်တာနှလုံးသွင်းကတဲ့သွားပြီရှင်မဖြင့် တရားကပဲဥက္ကမောင်ဟောသွားတာမှန်ပါပါနှလုံးသားတော့ဝေဒနာပေါ်တယ်ဆိုတော့ဝေဒနာပေါ်ပြီးဒီတိုင်းနေမဲ့တရားလားဗျာဟုတ်ပါဗျာပြည့်မဲ့တရားမဟုတ်လားအဲဝေဒနာပေါ်ပြီးတော့ဉာဏ်နဲ့ကြည့်လိုက်ဝေဒနာပြတ်သွားပြီဆိုတော့ဘယ်ပုဂ္ဂိုလ်သားတို့ကရောသေးလားမရောပါဘူးရောကြကိုပါသေးရလားမှန်ပါဘူးစိတ်ကလေးပေါ်လာတယ်ဆိုတော့နှုံနဲ့တဲ့ပြီမှန်ပါဘူးအင်းပြတ်သွားတယ်ဆိုတော့ဘောဓဂါဓမ္မတော့အနိစ္စဉာဏ်ဝင်မလာဘူးမှန်ပါဘူးဒါဖြင့်ပထမနှလုံးသွင်းတဲ့လို့ရှင်နောက်ကဥပဒနာဉာဏ်အမှန်ဖြစ်တယ်မှန်ပါဘူးဥပါအောင်ပါတယ် ဥပဒနာညာအထူးလိုက်နေဦးလို့နှလုံးမတည့်လို့ရှင်ဥပဒနာညာသိကြတာပဲနှလုံးသွင်းကငကိုယ်ကမတည့်ဘူးဆိုလို့ရှင်ဥပဒနာညာမလိုက်နိုင်ဘူးမှန်ပါပါတပည့်ကြဒါကြောင့်ယောနိသောဘိက္ခုမနတိကရောတော်အနုပ္ပန္နာယကုသလဓမ္မဥပိသန္တိဥပ္ပန္နာယဘာဝနာပါရိပုရိငေသန္တိဘုရားတေချာဟောတဲ့အငုတ်တော်မှာနှလုံးသွင်းတာတည့်လို့ရှင်ကွာမဖြစ်သေးတယ်မဲ့ဖြစ်ရမယ်ကွာ ဖြစ်ပြီးတော့မဲ့ဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့ပွားများခြင်းခဏခဏပွားများနေတဲ့အချိန်တွေရောက်ရတော့မကွနှလုံးသွင်းတဲ့ဖို့ပဲရေးကြည့်တယ်မှန်ပါပါရှင်းကြပါလားရှင်းပါပါဒါပေါ်လာတဲ့ဓမ္မကိုပေါ်လာတဲ့ဓမ္မကိုသူ့နာမည်မပေးခြင်းထားပါတော့စာမတက်လို့နာမည်မပေးခြင်းထားပါတော့မှန်ပါအော်ဒါဓမ္မလေးပေါ်ပြီဓမ္မလေးပြတ်တယ်ဆိုရင်ကြိုက်ပါပြီမှန်ပါစာတက်မှနာမည်ကပေးတတ်တာဘူးမှန်ပါစာမတက်တဲ့ပုဂ္ဂိုလ်ကနာမည်ပေးခြင်းလို့မရဘူးမရတော့အော်ဒါလေးဟာဓမ္မလေးပေါ်လာပြီ အင်းအခုဓမ္မလေးပြက်ပြီဓမ္မပေါ်လာတယ်ဆိုနှုံးမတက်ပြီမှန်ပါဘူးဥပအောင်ပါတယ်တော့မှန်ပါဘူးဟုတ်ကဲ့မမတက်သေးဘူးလားတက်ပါဗျာအဲ့တော့ဒကာဓမ္မတွေအာမလျှော့နေလို့ခွန်ကြီးကအပေးနေရှာတယ်လို့ဆိုရလဲမယူနဲ့အမှန်ပြောနေတယ်လို့ခင်ဗျားတို့ကဆုံးဖြတ်ချတာမှန်ပါဗျာဟုတ်လားမှန်ပါအပင်းနေတယ်လို့ယူလိုက်လို့ရှိရင်ဖြင့်ခမည်းတော်မှာပေါ့သွားမယ်မှန်ပါဘူးမဟုတ်ပါဘူးတဲ့ဒီဆရာဘုန်းကြီးကဟောနေတာကအပေးနေတာမဟုတ်ဘူး အမှန်ကိုပြောနေလို့ခင်ဗျားတို့ကအမှန်တိုင်းသာကျင့်ဖို့ပဲအရေးကြီးမှန်ပါဗျာအပိနေတယ်ဆိုတဲ့ဥစ္စာကဥက္ကမောရေကလေးငိုတက်အောင်လုပ်တယ်နဲ့တဲတူမှန်ပါဗျာဟုတ်ဘူးလားကလေးငိုတက်အောင်ခင်ဗျားတို့ကကလေးတွေမှမဟုတ်ပဲသဘောကျလားကလေးတွေမဟုတ်ပါဘူးတဲ့အပိတာမဟုတ်ပါဘူးဒီအမြင်မှာဓမ္မပေါ်လာတယ်လို့သိလို့ရှင်တော့ပါပြီမှန်ပါဘာကြောင့်လဲဆိုတော့ဘုရားလက်ထက်ကဘေးကနေပြီးတော့နာတဲ့သုဘဗုဒ္ဓတို့လို့ ပုဂ္ဂိုလ်တွေဗျာသူရမုဋ္ဌတို့အယသမားတို့လို့ဗျာမှန်ပါသုဘဗုဒ္ဓလူလူတို့တော့ဥက္ကမောဘယ်ကစပါလိမ့်မလို့ဗျာဘယ်ကဘာသိမလို့ဗျာသိပါမလားသိပါဘာလေးပေါ်လာပါဟောဒီဓမ္မလေးပေါ်လို့ဓမ္မလေးပြက်တာတော့သိမှာပေါ့ဗျာအဲ့ဒါလောက်နဲ့ပဲတခါတည်းမတ္တနာပိဒကလာမတ္တပဲသောတာပန်တည်တာပဲချောင်းနာတဲ့ပုဂ္ဂိုလ်ကလည်းချောင်းနာရင်မတ္တနဲ့သောတာပန်တည်တာပဲ အဲ့ဒါသူတို့ကပါရမီရဲတော့တင်မို့လို့ခင်ဗျားတို့ကသုံးမနေနဲ့မွဲလိုက်တယ်လေတေလို့နူလိုက်တယ်လေရွှဲလို့ရဲတော့မဟုတ်ဘူးမှန်ပါပါရိပ်မိပလားမှန်ပါပါယောနိတော်မနတိကာရမှန်လို့သာမှတ်လိုက်ပါမှန်ပါပါရှင်းမလားရှင်းပါပါဒါကခင်ဗျားတို့ကနားရအောင်သူတို့ကရဲတော့တယ်တို့ကတော့ကိုမင်းမိခဲမိခဲကရေကဒီအုံးမဲကိုရေရေဖုံးနေတယ်လို့ခင်ဗျားတို့ကကိုယ့်ကိုသိလျှော့ပြတယ်မှန်ပါပါ ဟုတ်ကလားဥမဲ့ရေဖုံးနေတဲ့ဆိုဘယ်တော့ရဲအောင်မှာတော့ရဲပါဘူးဗျာသဘောပါလားဒါဖြင့်ငဃာဓမ္မတို့ခင်ဗျားတို့ရှော့တဲ့စကားကိုမသုံးနဲ့ရှော့တဲ့စကားကိုမသုံးနဲ့ဓမ္မပေါ်လို့ဓမ္မပြတ်တာသိအောင်လို့ခင်ဗျားတို့ကိုယ်လုံးကလည်းသဗ္ဗေဓမ္မာအနတ္တလို့ဟောထားတယ်ဘုန်းကြီးရဲ့ဒီဥစ္စာတန်ဆာရှင်ပြောတာမဟုတ်ဘူးသဗ္ဗေဓမ္မာသဗ္ဗေဓမ္မာအိဋ္ဌာသဗ္ဗေသင်္ခါရအိဋ္ဌာဘာဒီတဲ့သင်္ခါရတရားပေါ်ပြီးသင်္ခါရတရားပြည့်တယ်ဟုတ်လား ဓမ္မခေါ်ပြီးတော့ဓမ္မဒါပဲရှိတယ်ဆိုတော့ဥက္ကမောနာမပေးနေဘူးလိုသေးလားမလိုပါဘူးအဲ့တော့နာမပေးတာကတော့ပရိသမီရပတ္တများစာရပုဂ္ဂိုလ်များမှသာပေးနိုင်တယ်ခင်ဗျားတို့ကနာမပေးမနေနဲ့အဲအခုဓမ္မလေးတစ်ခုပေါ်လာပြီဒီဓမ္မလေးမရှိဘူးနောက်ဓမ္မလေးတစ်ခုပေါ်ပြန်တယ်ဒီဓမ္မလေးမရှိဘူးဒါကိုခင်ဗျားတို့ကသိဖို့အရေးကြီးတယ်သဘောပါကြပါပါအဲ့ဒါဓမ္မပေါ်တယ်လို့သိရင်ယောနိသမနတိကာရဓမ္မမရှိဘူးလို့သိလို့ရှိရင်ဥပဒနာညာ ဒါဖြင့်ယောနိသောမနတိကာရနောက်ကဝိပဿနာဉာဏ်လိုက်ပါမှန်ပါဗျာဓမ္မပေါ်လာတယ်လို့သိတာကယောနိသောမနတိကာရပုဂ္ဂိုလ်သတ္တဝါပေါ်လာတော့မှမဟုတ်ပဲဘူးဓမ္မလေးတစ်ခုတိုက်ဆိုင်လို့ရတယ်ရတဲ့ဓမ္မလေးပေါ်လာတယ်ကောင်းတယ်ကောင်းတဲ့ဓမ္မလေးပေါ်လာတယ်ယောနိသောမနတိယောနိသောမနတိကာရပဲစားခြင်းနဲ့စားခြင်းနဲ့ဓမ္မလေးပေါ်လာတယ်အဲဒါလေးကပြတ်သွားပြီလို့သိလိုက်တဲ့အခါကျတော့ဥပဒနာနောက်ကလိုက်လာ ဒါယောနိသောမနိကာရရှိလို့ရှိရင်ဥပဒနာကအတဲ့ဖြစ်တာပဲယောနိသောမနိကာရရှိသွားကမတဲ့ရင်ဥပဒနာကနောက်ကလိုက်လို့ကိုမရသဘောပါကြဒါပြန်ကဓမ္မတွေအားငယ်စရာရှိရလားမရှိပါဘူးတဲ့ဒါရင်ဒါဖြင့်ကိုယ့်ဟာကိုယ်ယနေ့ပြောကျင်တာကရဲရဲတင်းတင်းနဲ့ တခါတည်းပုဂ္ဂိုလ်တ attva မရှိတာဘူးကိုယ်ခန္ဓာထဲမှာမှုန်နိုင်သလောက်မှုပြီးတော့သိအောင်လုပ်ရမယ်မှန်ပါပါဘုက္ကမောင်တပည့်ကြကြောက်သောတာနိုင်ကိုယ်ခန္ဓာထဲမှာမှုန်နိုင်လောက်မှုပြီးအောင်လုပ်ပါပါဗျာမှုန်နိုင်တော့မှုပြီးပုဂ္ဂိုလ်တ attva လုံးဝမရှိဘူးလို့ဆုံးဖြတ်ချနိုင်လောက်အောင်လုပ်လို့ရှိရင်အဲ့ဒါတ attva အမြင်လို့သာမှတ်ပါမှန်ပါပါဘာမှအငယ်ရရှိသေးတယ်မရှိပါဘူးမရှိတော့ဘူးဆိုလို့ဖြင့်တဲ့ဒါက ဒိဋ္ဌိနဲ့ဝိဇိကိစ္စပြုတ်ပြီးသားပုဂ္ဂိုလ်ကြီးအမြင်ဟာဒီအမြင်ပဲလို့ဘုရားကသေချာတောင်းခံတာမှန်ပါပါသဘောကျလားဘာပြုတ်တဲ့ပုဂ္ဂိုလ်ကြီးအမြင်နော်ဒိဋ္ဌိနဲ့ဝိဇိကိစ္စပြုတ်ပြီးသားအဲဒိဋ္ဌိနဲ့ဝိဇိကိစ္စပြုတ်တဲ့ပုဂ္ဂိုလ်ကြီးအမြင်နော်ဒီအမြင်လာပြီးလို့ရှိရင်ဒကာဓမ္မတို့အခုတွေကဲဒါဖြင့်သောတာပန်ပုဂ္ဂိုလ်သောတာပန်တည်ပြီးတဲ့ပုဂ္ဂိုလ်ကြီးအမြင်ဟာသေချာပြီနော်သေချာပါသေချာတော့သူကနေပြီးဒီကလာမနေ့ကဘုန်းကြီးကဟောခဲ့တယ် မက်နောက်ကဖိုလိုက်တယ်ဟေးဖိုနှစ်ကြိမ်သုံးကြိမ်လိုက်တယ်တမျိုးပြောခဲ့မှန်ပါဝိပဿနာနောက်ကလည်းဖိုလိုက်တယ်ဟေးမနေ့ကပြောထားခဲ့ပြောတယ်စကားဆက်ထားခဲ့တယ်စကားတော်မတွေသိပြီးသားဖြစ်ပါလိမ့်မှန်ဖြစ်ဘူးလားဖြစ်ပါမက်နောက်ကလည်းဖိုလိုက်တယ်အဲ့ဒါတော့နှစ်ကြိမ်သုံးကြိမ်လိုက်ဝိပဿနာနောက်ကတော့ဖိုလိုက်ဖိုလိုက်အများကြီးလိုက်ဝိပဿနာနောက်ကတော့ဖိုစိတ်တွေအများကြီးလိုက်တယ်ဖိုဇောတွေအများကြီးလိုက် ရှင်းပြီနော်ရှင်းပါပြီမင်းနောက်ကတော့ဘောနှစ်ကြိမ်သုံးကြိမ်ပဲလိုက်အဲဝိပဿနာနောက်ကတော့အဲဖို့အများကြီးလိုက်တယ်ဆိုတော့ဒကာဓမ္မတို့အမှန်တန်ရှင်းတော့ပါပြီတဲ့ဒါဖြင့်ဖို့ဝင်စားတဲ့အတိပ္ပယ်လေးနည်းနည်းရှင်းပေးပါမယ်နော်ကံခန္ဓာကိုယ်ကိုကြည့်ပါတဲ့ဒကာဓမ္မတို့ခန္ဓာကိုယ်ကြည့်လိုက်တဲ့အခါကျလို့ရှင်ဖြင့် စာမတတ်တဲ့ပုဂ္ဂိုလ်မှာဓမ္မဖြစ်ဓမ္မပြတ်တာလေးတွေမတွေ့ဘူးလေတွေ့ပါဘူးအဲဓမ္မဖြစ်ဓမ္မပြတ်တာလေးတွေတွေ့တွေ့တွေ့တွေ့တွေ့တွေ့နေတာကကဲဥပအောင်စဉ်းစားတာဘ ᱹ ရုအမြင်တော့ညာသောတာပန်သောတာပန်ပုဂ္ဂိုလ်မှန်ပါသောတာပန်ပုဂ္ဂိုလ်ဆိုတာသောတာပတိဖို့ပုဂ္ဂိုလ်ကိုဆိုသည်ရှင်းပြီနော်သောတာပန်ပုဂ္ဂိုလ်ဆိုတာကသောတာပတိဖို့ပုဂ္ဂိုလ်သောတာပတိဖို့ပုဂ္ဂိုလ်ကိုဆိုသည်ကောင်းပြီအဲ့ဒီပုဂ္ဂိုလ်ကဓမ္မလေးတွေဖြစ်ပြီးဓမ္မလေးတွေပြတ်တာကိုမြင်တော့တယ် သူဘာမြင်မှလဲအဲခန္ဓာကိုယ်ထဲမှာဓမ္မလေးတွေပြည့်လိုက်ဓမ္မလေးတွေပြည့်လိုက်ဓမ္မလေးတွေဖြစ်လိုက်ဓမ္မလေးတွေပြည့်လိုက်အဲ့ဒါသတ္တဗံပုဂ္ဂိုလ်မြင်နေတယ်မကင်မကင်နဲ့မြင်ပြီးဒီကလာနေတော့မြင်ပြီးဒီကလာဒါလေးတွေမြင်မြင်မြင်မှတ်တတ်နဲ့တခါလေတဲ့ဒီမြင်တာလေးတွေဟာဒကာဓမ္မတို့သောတာပန်တည်ပြီးသားဖြစ်နေတော့ပထမတော့ဒါမြင်သေးတာပဲသူခုနကပြောတဲ့လေးရက်နဲ့ပေါ့လေဗျာရဲတင်းနဲ့မြင်ဘူးလား မြင်ပါလားမြင်ပဲမြင်ရကနေပြီးဒီကရသူကတော့ဒကာဓမ္မတို့ဒါဒုက္ခသစ္စာပဲဒါဒုက္ခသစ္စာကိုပိုင်းခြားတယ်သမုဒိယသစ္စာပယ်တယ်ဒါတွေမလာတော့ဘူးဖြားဆိုဒုက္ခသစ္စာဒီဖြစ်တဲ့ချုပ်ပြီးနိရောဓသစ္စာကူးသွားတာမှန်ပါနိရောဓသစ္စာကူးသွားတော့ဖြစ်တဲ့ကနေပြီးမမပါဘဲနဲ့ကူးသွားဒကာဓမ္မတို့ဘယ်လိုကူးပါလဲဖြစ်တဲ့ကနေမမပါဘဲနဲ့ ပါဖြစ်ဖြစ်ကနေပြီးဒုက္ခသစ္စာပိုင်းခြားနေရသစ္စာမျက်မှောက်ပြုဒီလိုမလားတော့ဘူးသမုဒိယသစ္စာပဲဒီလိုမလားတော့ဘူးမှန်ပါသစ္စာလေးရတဲ့နဲ့မလားတော့ဘူးတခါတည်းဒုက္ခသစ္စာလေးချုပ်ပြီးနေရသစ္စာပေါ်လာတာပဲသဘောကျဒုက္ခသစ္စာချုပ်ပြီးတော့ရတာကောင်းပြီဒုက္ခနေရတာပေါ်လာဒါနေရသစ္စာဒီကဟိုစောတွေပေါ့ဗျာဥပဒနာချုပ်သွားပြီဥပဒနာနောက်ကဘာလိုက်လာဟိုလိုက်ဟိုလိုက်လာမလုံးဝမပါဘူးဟုတ်ပါဘူး မက်လုံးဝမပါဘူးဟုတ်ပါတယ်နော်ဒါပြန်ဖိုးပဲဖိုးဒီကားပဲဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ဘာနဲ့သူနဲ့တဲ့နေတုံးဆိုတော့အိုးဒုက္ခချုပ်တဲ့နိဗ္ဗာန်နဲ့တဲ့နေတယ်ဟုတ်တယ်ပထမဖိုးနဲ့လည်းတဲ့နေပထမဖိုးချုပ်တော့ပြန်ဒုတိယဖိုးနဲ့တဲ့နေတာပါပါပါဒါနိဗ္ဗာန်ကအမြဲပေါ့ဗျာအမြဲပါဖိုးကတော့အလှဲ့နဲ့ဆွနိုင်မလားဆွနိုင်ပါဒါရင်ဘယ်နှကနိဗ္ဗာန်ဖလတ်တာဟင်ဒုတိယလည်းနိဗ္ဗာန်ဖလတ်တာမလားဘူးလားနောက်တတိယရောနိဗ္ဗာန်ဖလတ်နိဗ္ဗာန်ကြီးတွေ့ရင် ဒါဖြင့်နိဗ္ဗာန်ဘယ်လောက်ထိအောင်တွေ့နိုင်ကြုံလို့မေးလို့ရှိရင်အေးတော့မရှိဘူးမှန်တော့ကြနိဗ္ဗာန်ဘယ်လောက်တွေ့ရမှာအေးတော့မရှိအောင်တွေ့လို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့ကနိဗ္ဗာန်တည်ဒါဖလောဓမ္မဘောဝင်စားတာလို့သာမှတ်လိုက်ပြီတော့မှန်ပါဘူးဖို့စိတ်နဲ့နေတော့တာမှန်ပါရှင်းပြီနော်ရှင်းပါကောင်းပြီနဲ့ပြန်မပူရှင်းမတော်ကြအောင်ဆိုသာ